ကျေးဇူးတော်ရှင်အေကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးအမရပူရမြို့မင်္ဂလာရိပ်သာဓမ္မယုံကြီးဘော်တွင်နှစ်ရက်နှစ်လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောခဏကောင်းကိုမလွန်မိပါစေနဲ့တရားတော်မတွေ့နိုင်တဲ့ခဏကရှစ်ခဏရှိသာသနာနဲ့မတွေ့နိုင်ကျွတ်တမ်းမဝင်နိုင်တဲ့ခဏကရှစ်ခဏရှိတယ် ကျွတ်တန်းဝင်နိုင်တဲ့ခဏကတခဏတည်းဆိုတော့ကိုယ်ခုရှိတဲ့နက်ကတခုတည်းမှလာကြုံဖို့ရအတော်ခဲရင်တယ်လို့မှတ်ရမယ်အဲ့ဒါကြီးယူပယူပဘုံမှာသွားပြီးဒီကာလဒကာရမတွေယပိရှိပါဆိုတဲ့အတိုင်းပေါ့ဗျာယပိရှိပါခဏဟာအဲ့ဒီမှာသွားဖြစ်နေတဲ့ခဏတွေဟူ၍ဒကာကျွယ်လကားပဲ ကိုဘုရားပွင့်တဲ့အခါကာလလူဖြစ်တဲ့အခါကာလပညာရှိနဲ့ကြုံတဲ့အခါကာလဒီခဏလေးသာကျွတ်တို့အဖို့တန်တဲ့ခဏလို့ဆိုရမယ်ယူပအာယိဘဘုံမှာကဘာချင်းပြီးကဘာပေါင်း900သွားနေရတယ်ယူပဘုံအပညာသဘုံနဲ့အာယိဘဘုံမှာသွားနေရမယ်ဆိုလို့ရှိရင်ဖြင့်အပညာသဘုံဆိုတဲ့ယုတ်ကြည်ဖြစ်နေလို့ဘုရားလည်းမရောက်ရောက်ချင်းကြောင့်လည်းကျေးဇူးမရှိဘူး ဆိုတော့အာရိပဘုံစရဏန်ကြီးရှိနေလို့ကြားရတဲ့ယုံနဲ့မတွဲလို့သောတပတိမတရားမှလည်းတရားနာရမှတရားမှဖြစ်နေတော့အသိဉာဏ်သာအာရိပဘုံမှာသွားနေတဲ့ခဏဟာလေအလကားခဏလို့မှတ်လိုက်စမ်းပါအသိဉာဏ်သာအာရိပမှာနေရတဲ့ခဏဟာဩဒါရီဟာခန္ဓာကိုယ်သာဖြစ်နေဒုက္ခသက်ရှင်နေတာပဲလို့မှတ်ဖို့ပါပဲ။ ခန္ဓာတော့ရတာရတာပဲအတညာသဘုံမှာရုပ်ခန္ဓာရတယ်အာယုဘလေးဘုံမှာနာမ်ခန္ဓာလေးပါရပါတယ်ရပါရညာဆိုလဲအဲ့ဒီရနေတဲ့ခဏတွေအရကကျွေရကတက်တို့စဉ်းစားကြည့်ယပ္ပိရှိပါခဏဘယ်နဲ့နည်းနဲ့မှဒုက္ခအကြောင်းကိုပြောလို့လည်းမကြားနိုင်ဒုက္ခဆိုတဲ့ထွက်ရလမ်းကိုလည်းကိုယ်တိုင်လည်းမရှာနိုင်တဲ့ခဏတွေဖြစ်နေသောကြောင့်ယပ္ပိရှိပါတဲ့သွင်းရ အသုံးကျသေးရဲ့လားဒါကငရဲရောက်နေတာငရဲရောက်နေတဲ့ခဏဟာလေတရားဓမ္မတို့ဘာအသုံးကျသေးလဲထွက်ရလန်းရှာနိုင်မှာမရှာနိုင်လို့ရှိရင်အဲ့ဒီခဏဟာလေနှစ်နံပါတ်ခဏဟာလေအလကားပါပဲတလိษံဘုံရောက်နေတဲ့ခဏမှာလဲဒီတိုင်းပဲထားလိုက်ပါတော့ဘာမှအသုံးမကျတဲ့ခဏပဲသုံးခုရှိသွားပြီနော် ပြိတ္တာဘုံရောက်နေတဲ့ခဏဟာလည်းဒကာရမတို့အလကားခဏပဲအဲ့ဒီအဲ့ဒီပုဂ္ဂိုလ်တွေဖြစ်ပြီးဒီကလာနေတဲ့တွေ့မြတ်စွာဘုရားတရားတော်ဘယ်လိုပဲဟောညဆိုလဲသူတို့နားမွန်နိုင်တဲ့ခဏဟောမေကုဒီဒကာရမတွေကပြောခဲ့တဲ့လေးခဏလွတ်နေတယ်ကလူပြေလာဖြစ်ပြန်တော့လေမိစ္ဆာရိတိဖြစ်နေမယ်ဆိုရင်ဖြင့်ဘုရားတရားဟောရင်တရားနဲ့ယံဖြစ်မယ်ဘုရားမြင်ရရင်ဘုရားခန္ဓာနဲ့ယံဖြစ်မယ် အဲ့ဒီမိစ္ဆာရိတိဘဝဖြစ်နေရတဲ့ခဏလေအလကခဏဘုရားဤတပိသာဖြစ်တဲ့ဘိက္ခုနီမဘိက္ခုယောက်ျားတို့တရားဟောရမရောက်တဲ့ပြစ္ဆန်တဲ့ဇဏဘုံမှာကျတော့လူဖြစ်နေရတဲ့ခဏဟာလေအလကားခဏ6ခဏရှိမတော်ဘူးပြီးတော့တခါစဉ်းစားလိုက်ပြန်တော့ဘုရားပွင့်နေတဲ့အခါနဲ့ကြုံရသလဲကိုယ်မှာဆွန့်အားပြီးဒီကလာပြောတာနားမလဲပဲနဲ့ သုံညတဓမ္မဆိုတဲ့ယုံနာဓမ္မတွေပရိစ္ဆေသမုပ္ပါဓမ္မတွေပြောညဆိုလဲနားမလဲနိုင်တဲ့ဆွမ်းအနေတဲ့ဘဝမျိုးရောက်ပြန်လာအလကခဏပဲဒီတိုင်းမနေပဲဘူးလားကောင်းပြီတဲ့ဒါဖြင့်ဒါဖယားပွင့်ရင်လည်းကိုကျေးဇူးမရှိတယ်နော်တခါဖယားမပွင့်တဲ့အခါမှာကျတော့ဖြစ်နေရပြန်လို့ရှိရင်လည်းအလကခဏပဲဆိုတော့ရှစ်ခဏဟာအလကခဏပေါ့ဗျာတပည့်ကြရအဲ့ဒါရပြီရှစ်ပါးဆိုတာအခုပြောခဲ့တာပေါ့ဗျာ အဲ့တော့ဒီဃာရမတွေအခုဒီရှစ်ခဏလွတ်ပြီးဒီကလာဘုရားသာသနာနဲ့ကြုံတဲ့ခဏလူဖြစ်ရတဲ့ခဏပန္တိတဆိုတဲ့ပညာရှင်သားတွေနဲ့ထောင်နိုင်တဲ့ခဏမှာကျုံနေတော့ဒီခဏလွဲရင်ဖြင့်ဒီခဏကျုံဖို့ရအတော်ကြိုးစားခဲ့ကြတယ်ဆိုတာလဲကိုယ်အကြောင်းကိုနောက်ပြန်တွေးရင်ကိုသိပါလူလည်းဖြစ်ကြတယ်ဗျာသာသနာတော်လည်းကျုံတယ်ဗျာထောင်နေနေနာဆိုတဲ့ပန္တိတပန္တိတပညာရှိခဏနဲ့ကော ကျုံဆုံပြီးကြတာနေတော့ဒကာအောင်တို့စဉ်းစားကြည့်ဒီခဏလွဲရင်ဟိုခဏရှိဘူးလေသွားတော့မယ်မသွားပဲဘူးအဲ့တော့ဒီခဏလေးဟာဒကာဓမ္မတို့ကိုယ့်သက်တမ်းနဲ့ကိုကြည့်လိုက်တော့ခဏလေးဟာဩနှက်ဖြင့်သေးရင်ဒီနေ့မဖို့ဆိုင်မှာတပည့်သေးမယ်ဆိုရင်နှက်ဖြင့်လောက်ဆိုင်မှာနှက်မရင်ဒီခဏလေးလွဲဒီ နောမခဏဆိုတဲ့ကိုးခုမြောက်ခဏလွဲသွားမယ်ဆိုလို့ရှိရင်ကိုကျုံးနေဖို့ဆိုတာဒကာဓမ္မတွေသေချာမှတ်ပါအဲ့ဒါကြောင့်အချိန်ဆိုင်ပြီးဒီကလာတရားအထုတ်မနေကြပါနဲ့ဆိုတဲ့ဥစ္စာတိုက်တွန်းရတယ်ဘုန်းကပြောခဲ့တယ်ရှစ်ခဏဘာသုံးကြတယ်အဲ့ဒါကြောင့်သူရပ်ပြီရှစ်ပါးဖယားများပြစ်ပယ်ထားတဲ့ရှစ်ပါးနိဗ္ဗာန်မရနိုင်တဲ့အရာရှစ်ပါးပေါ့ဗျာအခုနိဗ္ဗာန်ရနိုင်တဲ့အထက်မှာဒကာဓမ္မတွေ ဘုရားသာသနာနဲ့ကျုံတယ်လူဖြစ်ကြတယ်လူပဏိတာလည်းဖြစ်ကြတယ်ဆိုတော့ဩတို့ဒီရှစ်ခဏမှလွတ်ပြီးကိုးခုမြောက်ခဏဒီခဏမဖို့ရနိုင်တဲ့မဉ္ဇဏ်ဘုံဉ္ဇဏ်ဗြဟ္မစရိယာကျင့်ကျင့်နိုင်တဲ့ခဏဒီခဏထဲမှာတို့အကျုံကြီးကျုံပြီးဒီကလာနေတာဖြင့်နောက်ဆုံးမိပါရမီပြည့်ရမယ်ဘုရားဘာမှတောင့်တနေဖို့မလိုဘူးဆိုတာကမှတ်လိုက်သဘောကျလား ဒါဖြင့်ဒီကရဧကံကြုံနော်ရပိရှိပါမလို့ဘူးလားရပိရှိပါလို့ပြီးဒီကရဒီကရမှာတကယ်ကြုံနေတော့ကဲသေးချာစဉ်းစားကြည့်တော့ဘုရားသာသနာရှိသေးသလားမေးရင်ကိုရှိပါပါဘုရားအဲလူများတော့ဖြစ်နေကြတာဟုတ်ပါရဲ့လားအဲအခုယုံနာဓမ္မတွေကိုခက်ခဲတယ်ပုံမြတ်ဖြစ်တယ်ယုံနာသာရှိတယ်ငါသူတော်ယောက်ျားမိန်းမစိတ်တယ် ဆိုတော့ယုံနာနေတာလက်ပတ်ပြီးပြိဿသမုပ္ပါဖြစ်နေတယ်ဆိုတာသိကြတာအဲ့ဒီယုံနာနေတာလက်ဖြစ်နေတာကိုခမရတို့အမှန်နဲ့နဲ့တဲ့ဓမ္မပုဂ္ဂိုလ်တ attva မရှိပါဘူးလို့ဆရာဘုန်းကြီးကဟောဖခင်ကဟောဒီသုံးကြရဓမ္မတွေထောင်နိုင်တဲ့နားရှိတာလဲပဏိတဘဝရကြလို့တရားဓမ္မတွေဒီတဲ့ကိုးခုမြောက်ခဏထဲမှာတကယ်ကျုံတာပါမှန်ပါပါအဲကိုးခုမြောက်ခဏထဲမှာတကယ်ကျုံနေပြည့်လေသောကြောင့် ။အော်ဒီဘုရားဘာပါလိမ့်မလို့ဆိုတော့အိုးတောင်းခဲ့တဲ့ရှုလုပ်ခဲ့တဲ့အလုပ်မျိုးစေ့ဒီဘုရားအကုန်ရှုပြီးဒီကလာကိစ္စပြီးမဲ့နဝမခဏပဲလို့ဆိုတော့သေသေးချာချာမှတ်ပါ။ဒါနဲ့နောမခဏဧကံကျုံတကယ်ကျုံပြီးဒီကလာဘုန်းကြီးတွေကဓမ္မတွေနေပါရဲ့သားနဲ့နောက်ဖရားတွေကိုဘာမှမတွေးနဲ့တော့နော် နောက်ဘုရားတွေတွေးလို့ရှိရင်ဖြင့်တဲ့ကိုယ့်ကိုယ်ကိုနောက်ဆွဲလိုက်တဲ့အတိပဲရောက်တယ်မှန်ပါဗျာဘယ်လိုမှတ်ကြမလဲကိုယ့်ကိုယ်ကိုနောက်ဆွဲလိုက်တာမေရိယဖွင့်တဲ့အခါလေရှိရှေးဥစွာဖူးတွေ့ရပြီသစ္စာလေးပါးသိတဲ့ပြင်ဆွဲကြီးတို့လိုပဲဖြစ်ရပါလို့ဆိုလို့ရှိရင်ဒကာဓမ္မတို့ဒါနောက်ပြန်ဆွဲလိုက်တယ်မှန်ပါဗျာဒါကြောင့်နောက်ပြန်ဆွဲခြင်းမဟုတ်ပါဘူး။သုံရတဓမ္မနားလည်တဲ့ဘဝဟာဖြင့်နဝမခဏရဲပါပါတယ်။မှန်ပါဗျာ သုံညတဓမ္မဆိုတာယုံနံဖြစ်ယုံနံပြတ်တာသာရှိတယ်ပုဂ္ဂိုလ်တ attva ဆိုတာအပြောသာရှိတာတကယ်တမ်းကတော့ယုံနာဖြစ်ဖြစ်ပဲရှိတယ်ဆိုတာဒကာဓမ္မတွေအသိကြသာထောင်နေနာလည်းရှိတာပွားများကြည့်တော့လေယုံနာဓမ္မမှာတပါဘာမှပုဂ္ဂိုလ်တ attva မတွေ့ဘူးတခါကျယုံနာဓမ္မဖြစ်ဖြစ်ပဲတွေ့တာမှန်ပါဗျာပုဂ္ဂိုလ်တွေပြက်နေတာတ attva တွေဖြစ်ပြက်နေတာများတွေ့တယ်မှန်ပါဗျာ ကြည့်လိုက်ရုပ်ကလေးပြက်နေတာတွေ့လိုက်အင်းနန္ဒမဆိုတော့ဝေနာလေးပြက်နေတာတွေ့လိုက်ဖြစ်နေတာတွေ့လိုက်စိတ်ကလေးဖြစ်ပြက်နေတာတွေ့လိုက်ဆိုတော့ပုဂ္ဂိုလ်သတ္တဝါစိတ်သုံးပြီးဒီကလာနေတာကိုသာတွေ့တော့ဘို့လေသုံးရဓမ္မတွေကိုလည်းဒကာဓမ္မတွေနားလေတဲ့ဘုရားပဏိတဘုရားတို့ရောက်တော့ကြောင့်နောမခဏဆိုတဲ့ကိုးခုမြောက်ခဏထဲမှာကျုံတော့ကြောင့်တဲ့ဒီခဏလေးလွဲမှာဖြင့် အာကြီးစိုးရင်ကြပါကိုယ့်အတွက်နှမျောကြပါလို့ယနေ့အစောကြီးပြောမှန်ပါဗျာဒီကနာလေးလွတ်သွားလို့ရှိရင်ဖြင့်ခမည်းတော်ဘုရားကဓမ္မပဒပါဠိတော်မှာခနောဝေမာဥပ္ပစ္စကဝေစင်းခနောယခုတွေ့ကြရတဲ့ခဏမာဥပ္ပစ္စကမင်းတို့မလွန်မြောက်ပါစေနဲ့ကွာဒါလေးလွယ်သုံးစားချိန်နေနဲ့မဖြုံးလိုက်ပါနဲ့သဘောကျ ခဏတိတာဤသောစံတိဒီခဏလွန်သွားရင်တော့မင်းတို့သောကပရိဒေဝနဲ့နေဖို့သာပြင်ပြီတော့ဒီခဏလွန်သွားရင်ဘာနဲ့နေရသောကပရိဒေဝနဲ့နေရတော့မယ်ဆိုတာဘယ်နဲ့ကြောင့်လို့ဆိုတော့နိရိယာမိသမပိတာတဲ့နေရဲပဲရောက်တော့မှာပဲဆိုတော့ဟောရထားတဲ့ခဏလေးကိုဒကာဓမ္မတို့မလွန်စင်းနဲ့နော်မလွန်စင်းနဲ့ဆိုတာလေခွန်ကြီး လေးစားစွာနဲ့ပဲဒကာရမတွေတိုက်တွန်းပါတယ်။နတ်ပြင်ကျွတ်ခန္ဓာကိုယ်ကြီးဟာသုတိစိတ်ကြနိုင်တယ်။တပည့်လည်းကြနိုင်တယ်ဗလဲလည်းကြနိုင်တယ်။ဘာကြောင့်ကြနိုင်ကြုံပြောတော့အိုးအဲ့ဒီလမ်းသွားနေတာကိုဒါပဲဖြေထွက်လာတယ်။နတ်ပြင်သုတိကြနိုင်တယ်တပည့်သုတိကြနိုင်တယ်သိနိုင်တယ်ဆိုတာတွေပေါ့ဗျာ။ဟာဘုန်းကြီးကပြောရလိုက်တာဘယ်နဲ့ကြောင့်လုံးလို့ဆိုဘုန်းကြီးကပြောရတာမဟုတ်ခန္ဓာကသွားနေလို့ ကိုယ်ခဏလေးကနည်းနည်းကြံတော့တယ်နော်ကိုယ်ဆူတောင်းလို့ပြည့်ထားတဲ့ခဏလေးဒီခဏနဲ့ကြုံရပါလေဆိုတာတော့မက္ခဗျမစရိယမဉ္ဇဏ်ဖူဉဏ်ကျင့်နိုင်တဲ့ခဏနဲ့ကြုံရပါလေဆိုတော့ကြုံပြီမကြုံဘူးလားပြည့်စုံတဲ့ခဏကဒကာဓမ္မတွေတချို့မှလိုကြလေဦးမယ်ပြည့်စုံတဲ့ခဏကတော့ဖြင်းလိုကြလေဦးမယ်တဲ့ဒကာဓမ္မတွေအဲ့ဒီခဏလေးကလည်းခန္ဓာကိုယ်က ဘယ်များအမြဲတမ်းသွားကြုံဆိုတာစဉ်းစားကြည့်လိုက်ဘယ်သွားနေအော်နောက်ညာတလန်းနောက်ဆုပ်လို့ရတယ်များထင်ကြတယ်တလန်းနောက်ဆုပ်လို့ကိုမရဘူးဆိုတာဒကာဓမ္မတွေမှတ်ထားတော့ဩခန္ဓာလမ်းစဉ်ကအသေးလမ်းသွားတာခန္ဓာလမ်းစဉ်ကအသေးလမ်းသွားပြီးဒီကလာနေတာကိုကျွတ်တို့ကကျွတ်တို့ရထားတဲ့ခဏလေးကမသေးရရှာတဲ့ခဏလေးရထားတာ အသေးလန်းသွားတာကဥသွားမယ်ဆိုရင်ဖြင့်ဆုံးရင်းကြီးမကဆုံးရှုံးရင်းကြီးမကရှုံးတယ်လို့ကိုယ့်ကိုယ်ကိုတွေ့ယူပါတော့မှန်ပါဗျာသဘောပါမှန်ပါဗျာကျွတ်ရရတဲ့ကိုးခုမြောက်ခဏခုနကရှစ်ခုမြောက်ကရှစ်ခုတွေကရပ်ပြီရှစ်ပါကိုဗျာမဉ္ဇဉ်ဖွဉ္ဇဉ်မရနိုင်တဲ့ခဏတွေနော်အခုတရားဓမ္မတွေရထားတာကမဉ္ဇဉ်ဖွဉ္ဇဉ်ရနိုင်တဲ့ခဏထဲမှာရောက်တယ်သဘောကျအခုရထားတာကမဉ္ဇဉ် အဲ့ဒီမဉ္ဇဉ်ဘုံဉဏ်ရနိုင်တဲ့ခဏတည်းမှာရောက်ပြီးဒီကလာနေညာဆိုတော့ကိုယ်ပိုင်ကိုယ်တိုင်ဉာဏ်နဲ့မဉ္ဇဉ်နဲ့ဒုက္ခချုပ်တဲ့နိဗ္ဗာန်ကိုအာယုံမပြုတ်နိုင်သေးခဲ့လို့ရှိရင်ဖြင့်ခန္ဓာကသွားလန်းတိုင်ရိုးရာတိုင်သွားနေတော့ခန္ဓာကသေလမ်းမှာတော့ဘယ်လမ်းမှမသွားဘူးခမရတို့ကသမင်းစားသွားတယ်ဆိုမဲ့လေသမင်းစားရင်သူတေကနီတေကန်သေးတယ်လမ်းမသွားနေတာဘူး ခင်ဗျားတို့ဘုရားရှိခိုးနေတယ်ဘုရားရှိခိုးသွားနေတယ်လို့သာပြောရတယ်သူကတော့ပြန်ဘုရားရှိမခိုးခင်တဲ့အသိနည်းအောင်လို့သွားနေတယ်မဆုံးနိုင်ဘူးလားအဲ့ဒါတွေထင်ရှားပြီးဒီကလာနေတော့ဘုန်းကြီးတရားဓမ္မတွေဒီခဏအတွင်းမှာခန္ဓာအသေးမဥခင်ဆိုတာဆရာဘုန်းကြီးသုံးတဲ့စကားဟာတကယ်ကျွဲကောင်းကောင်းရိပ်မိတယ်သူကအမှန်သွားနေလို့ ကျွတ်တို့ကမသေးရရှာရမှမတွေ့သေးခင်ကသူကအသေးလမ်းကိုအမြန်ရှင်းသွားမယ်ဆိုရင်ဥပအောင်ကိုကျွန်းနေမနေကြဘူးဒကာဓမ္မတွေလေးသောဇာနဲ့ဒီစကားကိုနားထောင်ကြည့်ပါမဘုံမရနိုင်တာကရှစ်ခဏအခုမဘုံရနိုင်တဲ့ခဏထဲမှာဒကာဓမ္မတွေရောက်နေကြမရောက်ကြဘူးမဘုံရနိုင်တဲ့ခဏထဲရောက်ပြီးဒီကလာနေ냐ဆိုလဲ မဉ္ဇဏ်ဘုံညာကဝန်းထဲမှာမရောက်သေးတော့နိဗ္ဗာန်မမြင်သေးဘူးပေါ့ဗျာမမြင်သေးပဲမင်းမမြင်သေးတာမင်းခဏနဲ့မင်းကြုံလို့မင်းမမြင်တာမင်းအာမထုတ်လို့ခန္ဓာကိုယ်ကငါသွားလန်းလို့သွားမယ်ပရိစ္ဆေသမုပ္ပါကဇာတိရတဲ့ဇရာသွားတာပဲဇရာကဘယ်သွားဗျာတိသွားဗျာတိကဘယ်သွားအဲ့ဒါနောက်ဆုံးလို့များရကြမရတော့သူကလည်းသူသွားလန်းသွားတယ်ဆိုတော့ကျွတ်တို့ကကျွတ်တို့သွားလန်းကိုသွားရတယ်မယ်မှန်ပါဗျာ ယတုကယတုသွားလန်းကထိုဒီကနာလေးကိုအတော်သုံးစားလို့လို့မတော်ဘူးတာယသမီးရှိပါရင်လည်းချိန်ဆုံးနေလို့မတော်ဘူးတို့ဒီကနိဗ္ဗာန်ရနိုင်တဲ့ခဏကိုရပြီးမှပဲနေရာကြမှာပဲဒီခဏနောက်လည်းကြုံရမမြင်ဘူးအဲ့တော့ခန္ဓာကိုယ်ကလည်းသွားမြဲတိုင်းသွားနေတယ်အိုမင်းမရောက်ခင်တို့ကအရယူမယ်ခန္ဓာကိုယ်နဲ့ညာနဲ့ကိုပဲတရားဓမ္မတို့စစ်တိုက်ကြပါဦး န္ဓာကိုယ်အတင်းသွားမှာပဲသူကအတင်းပဲသွားလိမ့်ရှိတယ်အင်းညာကအတင်းကမင်းကသွားနေတယ်သွားတော့မင်းလည်းဖရာလက်တားလို့မရဘူးငါလည်းတားလို့မရဘူးအဲ့တော့တို့ရတဲ့ခဏလေးသူတော်မြေဘဝလေးကိုဖြင့်ကိုလိုရှိတဲ့မတရားကိုမြင်ရတဲ့အလုပ်လေးကိုအရယူထားလိုက်မယ်ဆိုပါမှခမည်းတော်နေကြကြတော့မင်းဒီဟာလေးမှလက်လွတ်သွားလို့ရှိရင်ခဏဒီတိုင်းသောစမ်းသည့်ခဏဒီတိုင်းယခု ရရတဲ့ခဏလေးကိုလွန်ရကုန်လေရှိတော့သောစန်းသည့်စိုးရင်ကြောင်းကြတယ်ရှင်ကုန်ရတော့မှန်ပါဘူးငရဲရောက်မှာဘူးဗျငရဲရောက်တော့ဘယ်တော့လွတ်ပါမလို့ဘယ်တော့ကျွတ်ပါမလို့ဆိုစိုးရင်မှုကြောင်းကြမှုနဲ့အချိန်မကုန်ဘူးလားဟုတ်ပါပါဗျအဲ့ဒါကြောင့်ဘုန်းကြီးတို့ဓမ္မတွေခဏ၉ပါးရှိတဲ့နေ့ကမဲ့မရနိုင်တာက၈ပါးမဲ့ရနိုင်တာက၁ပါးဤတစ်ပါးထဲမှာအခုကြုံမြန်တော့လေခန္ဓာကိုယ်ကြီးနဲ့ခန္ဓာကိုယ်က မလျှော်တမ်းတရားသွားနေတဲ့ဥစ္စာကိုမောင်မြင်မင်းနဲ့သူကအောင်မြင်သွားမယ်ဆိုဥပအောင်ကိုချိုးနေမနေဘူးလားအဲ့ဒါတွေညာနဲ့တရားဓမ္မတွေကစဉ်းစားတော့မှရောနဲ့ဖြင့်အယုကဘောပြီးဘာဖြစ်အောင်မလို့ဘာရညာတွေတွေးမနေတဲ့သာထောင်ကိုယ်ကိစ္စပြီးအောင်မြန်မှလုပ်လိုက်အောင်သဘောကျအဲ့ဒါတွေမြန်မြန်လုပ်ပြီးဒီကရတရားဓမ္မတွေကအင်းကိုယ်ခဏလေးသာကိုယ်နှမျိုးကိုအရေးကြီးတယ်တပြားတွေကျတော့အရေးမဆိုင်နိုင်ဘူး သဘောကျကိုခဏလေးလားကိုနှမျောမှုနဲ့အသုံးချရနှမျောမှုနဲ့အသုံးချရမယ်ဆိုတာကနိဗ္ဗာန်ရနိုင်တဲ့ခဏမရဘဲနဲ့အသေးဥမှာဒါဆိုရင်လေသဘောကျလားနိဗ္ဗာန်ရနိုင်တဲ့ဘဝမရဘဲနဲ့ခန္ဓာကိုယ်သွားတဲ့လမ်းကအရင်ဥသွားမယ်ဆိုရင်ကိုချိုးနေပြီမနေပဲဘူးလားအဲ့ဒါတွေဒကာဓမ္မတွေညာလှည့်ကြည့်ကြပါခင်ဗျားတို့ ရစကားရစကားဝေစကားခြေစကားတွေကိုတကားကျွဲအသာထားအောင်နော်မှန်ပါဗျာကိုခဏလေးကိုကိုမအောင်မြင်မှဆိုရင်ရမှန်ပါဗျာမဉဏ်ရနိုင်တဲ့ခဏအခုကျုံနေမကျုံဘူးလားမဉဏ်ရနိုင်တဲ့ခဏကျုံတော့ကျုံတော့ကျုံပါရဲ့ ဒီခန္ဓာနဲ့အထုတ်မှရမှာပဲဒီခန္ဓာကြီးကတခါတော့သူကလည်းမင်းအထုတ်ရင်ထုတ်လေမထုတ်မင်းမင်းမထုတ်လေနာတော့တရားသွားမှာပဲထုတ်နေလဲတရားသွားမှာပဲမင်းဥအောင်လုပ်ရင်လုပ်တော့ပဲဒါလောက်ထိအောင်ခန္ဓာကလာတင်းကန်ယုံပြီးကလာသေလိုက်မယ်သေလိုက်မယ်အမြဲပြောနေကောင်းကြိုက်တယ်ဆိုတာသေလိုက်မယ်ပြောတာပဲတောင်းပန်ရင်တောင်းပန်ရင်မတောင်းပန်ရင်သေလိုက်မယ်ပဲအာနာလေးနဲ့တောင်းပန်လိုက်ငါတော့ဝန်ထုတ်ပြီးတကယ်လဲတောင်းပန်လိုက် သဘောကျအဲ့ဒါမလို့တောင်းမှရင်တောင်းမှမတောင်းမှရင်နေငါကတော့ဖြင့်ဒီဥစ္စာဒီနာနဲ့မသေးရဟိုနာနဲ့သေဖို့ရတော့ငါသွားမှာပဲမှန်ပါဗျာဒီခန္ဓာကြီးကတော့လျှော့ရမလျှော့ပါဘူးအဲမလျှော့တမ်းသွားနေတဲ့ခန္ဓာကြီးနဲ့ဒကာဓမ္မတွေကနေရတော့ကိုယ်ဆူတောင်းပြည့်ထားတဲ့ကိုယ်ကူမြောက်မဲ့မြန်ပုံညာရနိုင်တဲ့ခဏကိစ္စကိုမအောင်မြင်လိုက်ရင်ဖြင့်ဒီတဲ့ကိုယုံနဲ့ရှာမတွေ့မှန်ပါဗျာ သိမနဲ့နာဘူးလားအဲ့တော့ကိုဘုန်းကြီးအရေးကြီးတယ်ဘုရားအရေးကြီးတယ်ဘုန်းကြီးတို့ဓမ္မတွေကလည်းနှမျောဖို့တဲကောင်းတယ်နှမျောဖို့သိကောင်းတယ်နှမျောဖို့သိကောင်းတယ်လို့တခါတည်းတခါအောင်တို့လေးနဲ့ဆိုပြောနေဒါကြည်သာဟိုရှစ်ခဏလွတ်လာခဲ့တယ်ဗျလွတ်ပြီကရမဉ္ဇဉ်ဖွဉ္ဇဉ်ရနိုင်တယ်ဗြဟ္မစရိယခဏကိုရနေတယ်ဒီထဲကရညာတော့လေဘုန်းကြီးကတခါ ခင်ဗျားတို့ရထားတာတော့အမှန်အမဲ့အကြောင်းပြုထူးတဲ့ပုဂ္ဂိုလ်တွေပါပဲတို့တော့ခန္ဓာကြီးကပါနေတော့ခန္ဓာကြီးကသူ့လန်းသူ့သွားနေတယ်ခင်ဗျားတို့ကဥအောင်နှုတ်နေနှုတ်မင်းညာဘုံညာအရာယူတယ်ယူမယူနိုင်သူကအသေးလန်းကြီးသွားမှသွားပြစ်နေတာခင်ဗျားတို့အမြင်သားဒီထဲကခင်ဗျားတို့ကကိုယ်အေးမဆိုင်ဘဲနဲ့သူသွားရအလိုက်တိုင်းလိုက်နေကြမယ်ဆိုလို့ရှိရင်ခင်ဗျားတို့တောင်းလာတဲ့ရှုလှုပ်လာတဲ့ကုသိုလ်တွေဟာအလုံးစုံဟောတိကံဖြစ်ပြီးဒီကာလ ဒကာဓမ္မတို့ငရဲပဲပြန်ရောက်သွားမယ်ဆိုတော့ဒီနေရာလေးဒီခဏလေးပြန်တိုးနိုင်ဖို့ဝင်နိုင်ဖို့ရှိသေးရဲ့မရှိပါဘူးဗျာအမှန်တရားကြောက်ကြအောင်ကောင်းမလားအေးဒါကြောင့်ခင်ဗျားတို့ကသားလေးမကြည့်သေးလို့သမီးလေးလူလားမရောက်သေးလို့ဘုရုနေရာမချရသေးလို့ဘာတွေညာတွေရှုံးမနေစမ်းပါနဲ့ကိုယ်ရေးကြည့်လိုက်စမ်းပါမှန်ပါဗျာသဘောကျဘာကြည့်ရကိုယ်ရေးကြည့်ပါ ကိုယ်ရေးကိုရေးလို့ဆရာဘုန်းကြီးကမှားပြန်တယ်နော်ဒီခဏလေးနဲ့ရောသွားမှဆိုလို့ပြီးတော့ဒီခဏလေးထဲမှာဒီအခုမဉ္ဇဉ်ဘုံဉဏ်ရဖို့လို့ဆိုတာကလည်းကိုယ်ကပိုက်ဆံရှိလို့အစေခံနဲ့လုပ်ယူလို့လေရတယ်လို့မဉ္ဇဉ်ဘုံဉဏ်ရဖို့လို့ကအစေခံထားပြီးလုပ်လို့ပေါ့မရပါဘူးဩဒါဖြင့်အပယ်လေးပါးကိုတခါဒကာရမတွေမသွားကြပါဘူးဆိုလဲကိုယ့်ဟာကိုယ်မသွားတဲ့အကုသို့ မရှိအောင်ကိုယ်ကိုလုပ်ရမှာပဲနိဗ္ဗာန်သွားခြင်းနဲ့သွားခြင်းနဲ့လုပ်လဲကိုယ်တိုင်လုပ်ရမှာပဲမပဲသေးပါရောက်စေတဲ့တရားတွေရှောင်ရမှာလဲသူများရှောင်ပေးလို့ရပါမရပါဘူးကိုယ်တိုင်ရှောင်မှကိုယ်တိုင်လုပ်မယ်မှန်ပါဗျာဒုက္ခကသိင်္ဂင်းနဲ့နိဗ္ဗာန်ကြီးကိုရောက်အောင်လုပ်တဲ့အလုပ်ကိုကိုယ်တိုင်လုပ်ပါဗျာဒါကပိုက်ဆံရှိလို့ရတယ်လို့ဖို့မှန်ပါဗျာကိုယ်စရငှားလို့လို့မရပါဘူးမရဘူးတဲ့ တရင်စာကြညာပြီးဒီကလာရှာလို့မရဘူးမရဘူးဒီလုတ်တွေကလကားလုတ်တွေလို့ဒကာကျွဲတို့ဒကာသစ်တို့ဒကာအောင်တို့သိချင်မှတ်ပါဒါဖြင့်ကိုလုံးမကိုရမယ်အဖြစ်ကလည်းမသေးကြဘူးလားအဲ့တော့ကိုလုံးမကိုရမှာကိုဒါလေးလူရမ်းမြောက်သေးလို့သမီးလေးနေရာမချရသေးလို့ဆိုတာလေဟာကတကယ်ကျဘာတော့မြတ်ဒီဥစ္စာ မှားလုံးတက်တက်သုံးပါဆိုရဘူးလားမှားလုံးတက်တက်ပဲလို့ဒကာဓမ္မတွေကောင်းကောင်းသဘောကျအဲ့ဒါခင်ဗျားတို့တုတ်ထဲထဲမဲ့ကြရင်ကြရင်ဩဟေးမင်းစိတ်ကတော်တော်မိုက်တယ်ကိုကိုကိုဆုံးပါပါနိဗ္ဗာန်ဆိုတဲ့ဒုက္ခကသင်္ကင်းကြီးနဲ့နိဗ္ဗာန်ကြီးဟာမင်းသူများသာမကြည့်တာကိုလေသာမကြည့်သေးလို့မင်းခန္ဓာကြီးကအသေးလန်းသွားတာလျှော့သလားသမီးနေရာမချရသေးလို့ မက္ခန္ဓာရေးကသေလန်းကိုသွားတာများလျှော့သလားမေးကြည့်မလျော့ဘူးဆိုတော့မင်းစိတ်ကူးကတခြားခန္ဓာသွားကတဖုံလုံးမှတ်လိုက်တာပေါ့စိတ်ကူးကတခြားခန္ဓာသွားကတဖုံဆိုတော့မင်းဟာအယူစိတ်ကူးနေတာလို့ကိုယ့်ကိုယ်လည်းမြည်ရသေးတယ်ဘယ်လိုမြည်ရအယူစိတ်ကူးနေအယူစိတ်ကူးဟူဒီဘယ်တော့အတဲ့လာမှာတော့သဘောပါကြလား အမလေးတရားဓမ္မတွေကတော့ကြကြလို့ရှင်းမြင်မင်းမရှင်းတွေ့ရင်လေဒီယူစိတ်ကူကလာပြီ။ယောက်ျားလေးတို့ပြန်လို့ရှင်းလေထို့တူပဲသားလေးလူလားမြောက်လာလို့ရှင်းဖြင့်ဒီလိုဒီလိုပဲအစရှိနေတယ်။ယူစိတ်ကူကတူတူတူတူပြောကြံတာလေ။ကိုယ့်အတွက်စိတ်ကူကမပါဘူး။တပည့်ကြကိုယ့်အတွက်စိတ်ကူကဒီကနာလေးကလွန်သွားရင်ဖြင့်အသေးလမ်းရောက်ရှိအသေးလမ်းရောက်လို့ရှိရင်လည်းဘယ်တော့မှပြန်ပြီးမတက်နိုင်တော့ပါဘူးပဲလေးပါရောက်သွားလို့ အဲ့ဒါမှကိုယုံနေတာပါအာသာလူလာမမြောက်လို့သမီးနေရာမရှာသေးလို့ဆိုတာမင်းအယူမို့ပြောနေတဲ့စကားမင်းသိခဏလွန်သွားရင်မင်းသေချာမင်းနဲ့နာတော့မယ်မင်းသားတဲ့သမီးတွေကမင်းသေးတော့အဖေမေအမျှပဲဆိုတာလေးဆုံးလေသမင်းညာကျူပြီးအမျှလို့အော်ပေါ်ရတာနဲ့မင်းကလွန်မနေနဲ့လို့ကိုယ့်ကိုယ်ကိုဆုံးမရသေးတယ်သဘောကျခင်ဗျားတို့ကဒါလေးတွေသူတို့ကိုထားခဲ့ရအောင်မယ်ဆိုတော့သွတ်တုတ်ကိုထားခဲ့တာ ဘာမှသုံးကြဘူးသဘောပါလားအဲ့ဒါခင်ဗျားတို့အမလေးသားလေးတွေသမီးလေးတွေနဲ့ပြောပြီးဒီကရာရွရပြီးဒီကရာနေလိုက်တာရှေ့ရင်တမျိုးကိုယ်ရတဲ့ဖုံတွေကရှုပ်လို့ပေါ့ဗျာရှေ့ရင်တော့မရှေ့ရအောင်ဆောင်ပြီးကိုယ်ရနေရင်ထုရင်ထုနေတော့ဒီဥစ္စာတွေဟာတော်ရုံဆိုးတယ်လို့ဆိုလိုက်မဆိုလိုက်သူများရေးကြောင့်ယင်ထုရတာလားကိုယ်ရေးကြောင့်ယင်ထုရတာဟာကိုယ်ရေးကြောင့်ထုဒီကရှိမင်း နမနိဗ္ဗာန်မဲ့ဖို့မင်းအာရုံပြုနိုင်လို့မင်းကိုယုံနေလိမ့်မယ်ဆိုပြီးကမင်းမြန်မြန်လို့မင်းရေးတာမင်းကြီးတယ်ဆိုပြီးကိုရေးတာကိုထုယူပါရှင်းမလားကဲဒါဖြင့်ကဲဒီရေးကလည်းဒီကိုခဏကိုခဏရှိတဲ့နေကဒီတခဏရဲတာမဖို့ရနိုင်တဲ့ခဏကိုဗျ။မှန်ပါဗျာ။ဘယ်နဲ့အသိဉာဏ်သာအယူပါဖြစ်နေရပါမလဲ။မရပါဘူး။အရေဖြစ်နေမရပါဘူး။တိဋ္ဌာန်ဖြစ်နေမရပါဘူး။ဒိဋ္ဌာဖြစ်နေမရပါဘူး။မိစ္ဆာဒိဋ္ဌိဖြစ်နေမရပါဘူး။ ဟိုတောင်ပေါ်တောင်ကြားပြစ္ဆန်တရေရဖြစ်နေမယ်တရားတွေလိုလိုပဲဟောညတယ်လေသုံညရဓမ္မဆိုတဲ့ယုံနာဖြစ်ဖြစ်တွေဟောနားမလဲတဲ့ဘဝရောက်နေရင်ဟောဘုရားပွင့်တဲ့ခါနဲ့ကျုံနေရောကဲအခုတော့ဘုရားသာသနာနဲ့လည်းကျုံပွင့်တဲ့သာသနာနဲ့ဟင်အဲလူဘဝလေးတွေရအင်းထောင်းနေတဲ့နားလေးရှိတယ်ပဏိတဘဝလေးကလည်းမကျုံဘူးလားအဲ့ဒီခဏလေးတခါကျွလွန်သွားမှဘုရားသိဆိုရင်နည်း ဒါကြောင့်ခဏဝေမှာဥပိ္ပစကခဏလေးဓာဤသောစံလေးနိရိယာမိသမဂိတာလို့ဓမ္မဗရမှာလည်းသေချာဟောပါတယ်ကိုယ်တော်တိုင်ဟောတယ်လို့မှားအင်္ဂုတ်တော်မှာလည်းဒီတိုင်းဟောတယ်လို့မှတ်ရမယ်သဘောပါကြဒါပြန်ဒကာဓမ္မတို့ခမရတို့ကိုယ်ခဏကိုရေးကြည့်ကြမှာဟိုသာသမီတွေနဲ့ပတ်သက်ပြီးကြလားတောင်ပြောမြောက်ပြောပြီးကြလား ကို့မှာပြန်နာရီကမပြောင်းနိုင်ရတယ်တဲ့သူများနာအတွက်မြေကြီးချမနေသမှန်နဲ့ဆိုရိုက်မဆိုရိုက်ကို့နာမပြောင်းသေးတဲ့ပုဂ္ဂိုလ်သူများနာရီတဲ့ကျုပ်ပြင်ခက်သေးတယ်လို့မြေကြီးချနိုင်မယ်ဆိုရင်ဒီလူယူလို့ဖြစ်ရတယ်မဆိုနိုင်ဘူးလားဒါရင်ဒါပြန်သဘောပါကြဒါဖြင့်တကယ်ကြွေဘာရေးညာရေးတွေသာထားကိုခဏလေးကိုကိုမလွန်စင်းနဲ့ကိုရထားတဲ့ခဏလေးကို မလွန်စီဖို့မလွန်စီဖို့ဆိုတာတောင်မှအသက်တန်းကြည့်တော့တော်တော်လွန်လာနောက်ပိုင်းလေးပဲကြံတော့ဒီနောက်ပိုင်းလေးတွေကနှုတ်ဦးမယ်တာယသမီးရဲ့စီးပွားရေးနှုတ်ဦးမယ်ဆိုရင်မကြံတော့ဗလာသေးရလိမ့်မယ်ဗလာသေးတဲ့ပုဂ္ဂိုလ်ကတော့ဖြင့်မေတ္တာဘုဒ္ဓမဉ္ဇဏမတိ အပယ်လေးပါးတားတဲ့မညာမပါတော့ဘူးဆိုလို့ရှိရင်အပယ်လေးပါးသွားတဲ့တရားတွေကဥသိသွားလိမ့်မယ်မရှိပဲဘူးလားအဲ့ဒါကြောင့်တရားတော်ကနင်းနေတဲ့ကမှထောက်ပါနေတော့လို့ပြောလိုက်တယ်ဘယ်လိုသတိပေးလဲတရားကျွမ်းနောက်နေရလားဆယ်နှစ်စရာမလန်ကံကောင်းမှဒီထက်ကနှုတ်မှရှင်ဘာကြံတော့လဲငါကနှုတ်တာက50 60အန်ကြံတဲ့30တဲကနှုတ်မှဆိုဘာကြံတော့လဲ ဒကာအောင်ငါဒီတိုင်းမနေဘူးလားအဲ့တော့ဒီထဲကနှုတ်เสียတော့မရှိတော့ဘူးခင်ဗျားတို့ကကြံဖန်ပြီးကိလေသာကဆွဲနှုတ်နေတော့မပြောတတ်ဘူးကိလေသာဆိုတာကတော့သားအတွက်လည်းပေါအောင်သမီးအတွက်လည်းပေါအောင်မြို့အတွက်လည်းပေါအောင်ရွာအတွက်လည်းပေါအောင်ဆိုတာကိလေသာကနှုတ်သွားတာသဘောကျကိလေသာကနှုတ်တဲ့အထဲမှာဒကာဓမ္မတွေကဒီကြံတဲ့ခဏလေးတွေကနှိုးမယ်ဆိုလို့ရှိရင်ဗလာသေးတာမှတ်ပြီတော့သဘောကျဘာသေးတဲ့တော့ ဗလာတိဆိုတာကနိဗ္ဗာန်မဖို့ဝင်မခရက်မထွက်ဘူးပြောတာခရက်မထွက်တော့ဘူးလို့သေချာပြောတာပါဒါရင်ဒါဖြင့်ဒကာဓမ္မတို့ဒီခဏ၉ခုရှိတဲ့နေ့ကတခဏသာလင်နိဗ္ဗာန်ရနိုင်တဲ့ခဏရှိတယ်ဒီခဏလေးတည်းကခင်ဗျားတို့နှုတ်ခဲ့တာလေဒီဘဝမှာအတော်ကုန်ပြီရှစ်ဆက်နှုတ်ဦးမယ်ဆိုကြံပါဦးမလားကြံပါပါကဲဒကာအောင်တို့ဒကာသစ်တို့ကျေနပ်ပါလားကျေနပ်ပါပါ ကောင်းပြီဒါဖြင့်ဒီကနလွန်သွားရင်လည်းဘုရားကစိုးရင်တော့ကဗျာပါဒနဲ့နေရမယ်အပယ်လေးပါးပဲရှိတော့တယ်ဟေးလို့သိသိချာချာဟောရှာအဲ့ဒါဖြင့်ဒကာရမတို့အခုပြုံးတော့မဲ့ရမယ်ဆိုတာကိုပြောဖို့လိုသေးလားမလိုပါဘူး။ကိုင်းဒါဖြင့်ခဏတွင်တရားမျက်မှန်ရောက်တဲ့တရားကိုဟောကြလို့ခဏအတွင်းမှာမှဟောမဲ့ပုဂ္ဂိုလ်လည်းရှိတယ်နော်ခမည်းတော်လည်းဒီခဏအတွင်းမှာကိုယ်ခဏထဲမှာလာနေလို့ပဏိတဘုရားရောက်နေလို့ သုံညတဖြစ်တဲ့ဓမ္မတွေကိုခင်ဗျားတို့နားနိုင်တာသဘောကျကဲဒါဖြင့်ဒကာဓမ္မတို့အဂိဝဆအကြောင်းကိုပဲယနေ့နိဗ္ဗာန်ကိုရှင်းရှင်းလင်းလင်းမေးတဲ့ပုံနာနိဗ္ဗာန်ကိုရှင်းရှင်းလင်းလင်းမေးတဲ့ပုံနာအကြောင်းကိုရှင်းပြနော်နိဗ္ဗာန်သိခြင်းဒိဋ္ဌိရှင်မှနိဗ္ဗာန်သိတယ်ရှင်းဥစွာမှတ်လိုက်စမ်းပါဒိဋ္ဌိမစင်ပဲနဲ့နိဗ္ဗာန်သိတယ်လို့ပြောလို့ရှင်အလကားလို့မှတ်လိုက် မှန်ပါဗျာနိဗ္ဗာန်သိခြင်းတဲ့ပုဂ္ဂိုလ်ဟာဒိဋ္ဌိရှင်မှသိမယ်ဒိဋ္ဌိမရှင်တဲ့ပုဂ္ဂိုလ်ဟာအဲဒါဖြင့်ပြောကံညာနိဗ္ဗာန်တော့သူပြောခြင်းပြောလိုက်မယ်နော်စင်စင်နိဗ္ဗာန်သိမှာကတော့ဒိဋ္ဌိကိုစင်တဲ့ဉာဏ်ရပြီးတဲ့ပုဂ္ဂိုလ်မှနိဗ္ဗာန်ကိုလည်းသဘောကျမှန်ပါဘူး။ဒါမို့လို့ရှိရင်မိဘရိုးရနိဗ္ဗာန်သာဖြစ်တကယ်ရောက်ချင်ရချင်တဲ့နိဗ္ဗာန်မဟုတ်ပါဘူး။မှန်ပါဘူး။ဒါသေးသေးချာချာမှတ်ရမယ်။မှန်ပါဘူး။ ဒါရင်ဗုဒ္ဓဘာသာမြန်မာလူမျိုးတွေထဲမှာဒိဋ္ဌိမစင်ပဲနဲ့နိဗ္ဗာန်လိုချင်တဲ့ပုဂ္ဂိုလ်ကဥပအောင်များမများများတော့ဘူးတဲ့ဒိဋ္ဌိလည်းမစင်ဘူးနိဗ္ဗာန်တော့လိုချင်တယ်ဆိုတော့အဲ့ဒါအလကားလိုချင်တာပြောတန်ကြားနဲ့လိုချင်တာတဲ့ကိုယ်ပိုင်ဝန်ထဲကလိုချင်တာမဟုတ်ဘူးကိုယ်ပိုင်ဝန်ထဲကလိုချင်တာကတော့ဒိဋ္ဌိစင်တဲ့ဉာဏ်ရပြီးတော့မှဩဟုတ်ပါလားနိဗ္ဗာန်ဆိုတာဒီလိုပါလားဆိုတာသဘောကျမှန်ပါဘူးဒါဖြင့် နိဗ္ဗာန်ကိုနားလည်ကြလို့ရှင်ဒိဋ္ဌိရှင်အောင်လို့မှန်ပါဗျာဒါမှနိဗ္ဗာန်ကိုသူနားလဲနားလဲတော့မှတကယ်ရောက်ဖြစ်တဲ့ဉာဏ်ပေါ်လာဒါဖြင့်ဒိဋ္ဌိမစင်တဲ့ပုဂ္ဂိုလ်ကနိဗ္ဗာန်လိုချင်တယ်ဆိုရိုးရလို့မှားဘုရားအောင်ဒုစရရေးကြည့်တယ်နော်နိဗ္ဗာန်ရခြင်းတဲ့ပုဂ္ဂိုလ်ရောက်ခြင်းတဲ့ပုဂ္ဂိုလ်ကဘာစင်မှုရေးကြည့်တယ်ဒိဋ္ဌိစင်မှုရေးကြည့်တယ်ဆိုတာသဘောကျမယုံရင်ခင်ဗျားတို့စကားလေးတစ်ချက်တည်းထောက်ကြည့်သိတယ် နိဗ္ဗာန်ဒီကားလို့ဆိုလို့ရှိရင်ဖြင့်တဲ့ဘယ်လိုနေပါလိမ့်မလဲလို့နိဗ္ဗာန်ဆိုတာခန္ဓာစသိငြိမ်းတာပဲဆိုတော့ဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်ကအိုးခန္ဓာမရှိရင်ဘာနဲ့စားလို့ဘာနဲ့ဝတ်မလို့သူသဘောကျသေးရလားအဲဒိဋ္ဌိမှမစင်မဲ့ဘူးခန္ဓာပေါ်မှာဒိဋ္ဌိမစင်တဲ့အတွက်ဘာနဲ့စားလို့ဘာနဲ့ဝတ်မလို့ကျွတ်တော့မလို့ရှင်ဘူးတခါတည်းဒိဋ္ဌိကကံထုတ်တာ ဒိဋ္ဌိမစင်ပဲနဲ့နိဗ္ဗာန်လိုချင်တယ်ပြောတာတခါကျွဲအလကားနော်ဒါဖြင့်အလုံးစကားဓမ္မတွေလူတံပေကံပေတကလာဒိဋ္ဌိရှင်နိနေတိကိုတော့ဥပအောင်သူတို့နီးမရဘူးဆိုကြပါစို့လူတံပေကံတဲ့ပုဂ္ဂိုလ်ဘုရားဘာသာရိုးရတဲ့နိဗ္ဗာန်လိုချင်လို့ဆိုတာသူတကယ်နည်းနည်းကြိုက်ကြိုက်လိုချင်လို့လားရိုးရအတိုင်းလိုချင်တာလားမရဘူးမရဘူးရိုးရအတိုင်းလိုချင်လို့ရှိရင်ဖြင့်တဲ့ဘာကြောင့်လဲဆိုတော့သူ့သေးချာစေ နိဗ္ဗာန်ဆိုတာလေလို့နားလည်တဲ့ပုဂ္ဂိုလ်ကယုံနာဓမ္မဘာမှရှာမတွေ့ဘူးဘာမှမရှိတော့ဘူးဒီလိုဟောဟောလိုက်တဲ့အခါကျဒိဋ္ဌိမစင်သေးတဲ့ပုဂ္ဂိုလ်ကြတာတော့ဒကာဓမ္မတို့ဘာမှမရှိတဲ့ယုံနာမှမရှိလို့ရှင်ဘာခံစားလို့ဘာကိုပျော်လို့ပါလို့ဘယ်ချမ်းသာဆိုတာဘာတုံးလို့ဒီမင်းပါပဲမေးဘူးလားမင်းတဘာဖြစ်လို့မေးပါလိမ့်မလို့ကဲခိုက်ငါရှိနေတော့ ငါဘာခံစားမလဲအတိတ်ပဲမေးလိုက်တပည့်ကြဒါဖြင့်ရှင်းကနိဗ္ဗာန်ကိုလိုချင်တဲ့ပုဂ္ဂိုလ်တွေခုလိုဒိဋ္ဌိခွာပေးမဲ့ဆရာနဲ့လည်းမတွေ့ပဲနဲ့နိဗ္ဗာန်လိုချင်တဲ့ပုဂ္ဂိုလ်တွေဟာတကယ်လိုချင်ဟုတ်ဟုတ်ဒကာသေးတို့ဥပအောင်တို့ကြက်ခတ်တာရိုးရခဲ့ရတပည့်ကြဘယ်လိုမှတ်ကြ အဲရိုးရာတွေကအချိန်ကုန်နေတာမှန်ပါဘူးရိုးရာဆိုတော့ဒကာကျော်တို့ဒကာတက်တို့ကစဉ်းစားတယ်အော်သူအဟုတ်လို့ကျင်တာလားပြောတာညာနဲ့ပြောနေတာလားပြောတာပါဘူးဒါပြန်သူအဟုတ်လို့ရမအဟုတ်ရမယ်လို့သူလုံးမယ်မဟုတ်လားအဲ့တော့လုံးဖြစ်ပါအောင်လားအမဘာလို့မလို့ဖြစ်တုံးဆိုတော့အဟုတ်ကိုဒိဋ္ဌိမစင်တော့နိဗ္ဗာန်ဆိုတာခန္ဓာမရှိဘူး ခန္ဓာမရှိတဲ့တဲ့သူဒိဋ္ဌိကခန္ဓာဆွဲနေတာမှန်ပါဗျာအဲ့တော့သူကြိုက်ပါအောင်လားမကြိုက်ပါဘူးဒါဖြင့်ဒိဋ္ဌိမရှင်မင်းဒိဋ္ဌိကိုဆရာသမားကြီးကနေရပြီးမရှင်မင်းနဲ့နိဗ္ဗာန်လိုချင်တယ်ဆိုတဲ့ပုဂ္ဂိုလ်အပြောဟာကဒကာကျော်ရေရိုးရပြောမှတ်လိုက်မှန်ပါဗျာဒါပုဂ္ဂိုလ်ဒီနေ့တော့ဖြင့်ဒကာသစ်သေချာရွေးပြီမှန်ပါဗျာသေချာရွေးပြီဒကာဓမ္မတို့ဒါညာနာနဲ့ထောင်ကြည့်မှဩဒီစကားတော်တော်ကြီးတဲ့စကားပါလားဆိုတော့ပေါ်လာတယ်မှန်ပါဗျာ ဒိဋ္ဌိမစင်မနဲ့နိဗ္ဗာန်လိုချင်လို့ရှိရင်ရိုးရလိုချင်ဒိဋ္ဌိညာနဲ့စင်ပြီးမှလိုချင်တဲ့ပုဂ္ဂိုလ်မှာအမှန်လိုချင်ရိုးရလိုချင်နဲ့အမှန်လိုချင်ကွဲပါလားကွဲပါပါဒါကြဘယ်နှမျိုးပါလဲတမျိုးပါပါပါလဲရိုးရလိုချင်ကဲရိုးရလိုချင်တဲ့ပုဂ္ဂိုလ်ကပါပါလဲဒိဋ္ဌိမစင်မနဲ့သူဒိဋ္ဌိဖြုတ်ဖြုတ်တဲ့ညာမပါပဲနဲ့ရမ်းလိုချင်တာ ဒိဋ္ဌိပြုတ်တဲ့ဆရာသမားနဲ့တူပြီးဒိဋ္ဌိပြုတ်ပြီးသဘောကျပြီးလိုချင်တဲ့ပုဂ္ဂိုလ်ကတော့ဖြင့်မှန်းလို့ချင်းဒိဋ္ဌိပြုတ်တဲ့ကမိစ္ဆာဒိဋ္ဌိပြုတ်တဲ့ကတမာဒိဋ္ဌိဆိုတော့တမာဒိဋ္ဌိကတမာကဖန်ကန်တာဒိဋ္ဌိကမြင်တာအမှန်မြင်တဲ့လိုချင်တာသဘောကျဒါပြန်ဒိဋ္ဌိမပြုတ်ဘဲနဲ့လိုချင်တာကတော့အမှန်မြင်ပြီးလိုချင်တာဒီမှာခွဲလိုက်တော့ရှင်းပါအမှန်မြင်ပြီးလိုချင်တဲ့နိဗ္ဗာန်ဘယ်တော့မှမရအမှန်မြင်ပြီးလိုချင်မှ ဒါဖြင့်ဒိဋ္ဌိမပြုတ်တဲ့ပုဂ္ဂိုလ်နိဗ္ဗာန်လိုချင်တာမရဘူးဒိဋ္ဌိကိုသုတ္တမယဉာဏ်နဲ့ပြုတ်ပြီးလို့သဘောကျပြီးမှလိုချင်တဲ့ပုဂ္ဂိုလ်မှာအမှန်မြင်လိုချင်အဲ့ဒီလိုခွဲလိုက်တော့ပါဒကာဓမ္မတို့ရှင်းသွားတော့ပြီရှင်းမလားရှင်းပါပါဒကာကျွယ်ဒီသုံးဟာမသေးဘူးနော်မသေးဘူးမသေးဘူးဂိုင်းဒါကြောင့်ကဲဒိဋ္ဌိပြုတ်တဲ့ဒိဋ္ဌိ မပြုတ်ဖဲနဲ့နိဗ္ဗာန်လိုချင်ခဲ့တော့တရားဓမ္မတို့နိဗ္ဗာန်ကိုလည်းသူလိုချင်တဲ့သဘောလည်းမရောက်ပါဘူးသင်နိဗ္ဗာန်တော့သဘောကျမယ်လည်းမဟုတ်တော့ပါဘူးမှန်ပါပါကျပါဦးမလားကျပါပါဒါရင်ဒိဋ္ဌိကမပြုတ်တော့နိဗ္ဗာန်ကိုဘယ်လိုဟောသဘောမကျဘူးမှန်ပါပါထိုကဲ့သို့သဘောမကျတဲ့ပုဂ္ဂိုလ်ကကြိုးကြိုးစားစားကိုလှုပ်ဖြစ်ပါမလှုပ်ဖြစ်ပါဘူးမလှုပ်ဖြစ်တော့သူ့မှာဖြင့်ဒကာရမတို့ မမြအယူမမြဲသေးဘူးသာဆိုပြီးတော့မဆိုရဘူးလားဟိုပုဂ္ဂိုလ်ကပြောပုဂ္ဂိုလ်ရိမ့်ဒီပုဂ္ဂိုလ်ပြောဒီပုဂ္ဂိုလ်ဟိုဘာသာကဆွဲရိမ့်လိုက်ဒီလိုပဲရိမ့်ရန်ပြီးကြတာပြောင်းလဲနေလိမ့်မယ်ဆိုတာဖြင့်ညှင်းဖို့မလိုပါဘူး။ဒါရင်ဒါဖြင့်နိဗ္ဗာန်လိုခြင်းနိဗ္ဗာန်နောက်ထပ်ဒိဋ္ဌိရှင်ဖို့အရင်ကြိုးစား။နိဗ္ဗာန်လိုခြင်းနိဗ္ဗာန်လိုခြင်းဒိဋ္ဌိရှင်ဖို့အရင်ကြိုးစားမှနိဗ္ဗာန်ကိုသူကောင်းကောင်းသဘောကျ။မှန်ပါပါ သဘောကျအခုတရားဓမ္မတွေလုပ်နေတာနိဗ္ဗာန်တော့လိုချင်တယ်ဒိဋ္ဌိတော့ဆင်အောင်မလုပ်ဘူးဆိုတော့သူလိုချင်တာပြောတန်ကြားပါပဲရှင်းမလားအဲ့ဒါတခါကျော်စကားကြီးတယ်လို့အောင်းမဲ့မနေနဲ့အမှန်ပြောတာနော်အမှန်ပြောတာအမှန်ပြောတာတခါကျော်တို့ငယ်တုန်းကလိုချင်တယ်တခါသစ်တို့ငယ်တုန်းကလိုချင်တာဒိဋ္ဌိတန်လန်းနဲ့လိုချင်တာလေနိဗ္ဗာန်ဆိုတော့ကွာလူကြီးတွေလည်းပြောတော့ဘုန်းကြီးကြီးတွေလည်းပြောကြတယ်ကွာ နိဗ္ဗာန်ရောက်မှချမ်းသာမယ်လို့ပြောရတယ်အဲ့ဒါတော့တို့တော်ဖြင့်ဘာလူလူဘာသာနာနိဗ္ဗာန်တော်ဖြင့်ရအောင်လုပ်မှာပဲကွာအင်းသူဒိဋ္ဌိရှင်နဲ့ဒိဋ္ဌိရှင်ဒိဋ္ဌိကတော့ညာနဲ့ခွာပြီလားအင်းသုတ္တမြညာနဲ့တော့မခွာရသေးဘူးမခွာတော့သူဒိဋ္ဌိရှိတယ်ဆိုတော့သူများကောင်းတယ်ဆိုလို့ပေါ့ကွာဒီရောက်သွားတာပဲခိုင်းတာဖြင့်ဒိဋ္ဌိကိုရင်ခွာမှနိဗ္ဗာန်သဘောကျတယ်ဆိုတာသဘောကျခိုင်းတာဖြင့်ဒကာရမတို့ နိဗ္ဗာန်အကြောင်းသဘောမကျလို့ရှိရင်တဲ့တရားဓမ္မတို့ဒိဋ္ဌိရှိသေးလို့မှားမှန်ပါပါဒါပြန်နိဗ္ဗာန်သိခြင်းဒိဋ္ဌိအရင်ဆင်အောင်လို့မှန်ပါပါနိဗ္ဗာန်သိခြင်းဒိဋ္ဌိရင်ဆင်အောင်လုပ်ရမယ်ဆိုတာကဓမ္မတို့လေးလေးဆက်ဆက်မှတ်လိုက်သမှာကဲဒါဖြင့်ဝတ္ထုကိုထုတ်ကြပါလို့တရားဓမ္မတို့နိဗ္ဗာန်ရှင်းတဲ့ဝတ္ထုနော်ယုံနာလောကကြီးပါတယ်တော့ မြေရံကဘုရားဘယ်နဲ့ဆိုရဲဆိုရမှာပဲတဲ့ဒကာဓမ္မတွေယုံနာလောကယုံနာလောကကြီးကမြဲသလားဆိုတော့ तू သတ္တရာဒိဋ္ဌိမေးတာသတ္တရာဒိဋ္ဌိမေးတာဒကာအောင်ဗာမေးတာဒကာကျွယ်သဘောကျအဲ့တော့ယုံနာလောကကြီးကမြဲသလားလို့ तू မေးလိုက်တဲ့အခါအဲ့ဒါဒိဋ္ဌိအယူกว่าသဘောကျကောင်းပြီဒါဖြင့် ယုံနာလောကကြီးမြဲသလားဆိုလို့ရှိရင်ဘုရားကမြဲတယ်လို့လည်းမဖြစ်ဘူးမမြဲဘူးလို့လည်းမဖြစ်ဘူးဒါထိဋ္ဌိအယူပဲဗာဒိဋ္ဌိပါလိမ့်နော်အေးသတ္တရာဒိဋ္ဌိသတ္တရာဒိဋ္ဌိဆိုတာတက္ကရာဒိဋ္ဌိကကြီးထွားလာတာနော်ကောင်းပြီတကယ်ဖြစ်မေးပြန်ရှင်ဗျာတို့ဒါယုံနာလောကကြီးကဒါဖြင့်မမြဲဘူးလားမေးပြန်နော်ယုံနာလောကကြီးကမြတ်သတ္တရောလောကောဟုတ်ဗျာ လောကကြီးအမြဲသလားပတ္တလောကကြီးအမြဲသလားပတ္တလောကကြီးအမမြဲဘူးလားလို့မေးလိုက်တဲ့အခါဒါလည်းဒိဋ္ဌိယူပဲသဘောကျဒါပတ္တလောကနဲ့မေးဘူးဗျရှင်းပြီနော်ဒါပြန်ယုံနာလောကကြီးကအဆုံးရှိသလားလို့မေးဒါဒိဋ္ဌိယူပဲကွာဒါပြန်ယုံနာလောကပတ္တလောကဆိုတဲ့သဘောကြီးကလည်းမဆုံးဘူးလားလို့မေးလိုက်တယ်ဒါလည်းဒိဋ္ဌိယူပဲသဘောကျလား တန်ဇီဝံတံတရိယံနဲ့ရုပ်နဲ့ကိုယ်ဟာအသက်နဲ့ကိုယ်ဟာအဲအတူတူပဲလားလို့မေးလိုက်ဘယ်အသက်လည်းမရှိဘူးကိုယ်လည်းမရှိဘူးခန္ဓာလည်းရှားတွေ့ကြဘယ်အသက်လည်းမရှိဘူးကိုယ်လည်းမရှိပါဘူးဒကာရမတို့အင်းယုံနာမဲရှိတယ်ဖြစ်ပြပဲရှိတယ်မဟုတ်လားခင်ဗျားတို့သိပြီးသားပဲဆရာဘုန်းကြီးနေတိုင်းသင်ထားတာယုံနာသက်နဲ့ကိုယ်ဟာတရားကြီးလားလို့မေးလိုက်တယ်ဒါလည်းဒိဋ္ဌိယူပဲကွာ ဒုမောတဲ့နဲ့ကိုအတူတူပဲလားလို့မေးပြန်တဲ့ပုံနာကဒါလည်းမဒိဋ္ဌိအယူပဲလို့မေးလိုက်သဘောကျဒါဖြင့်တ attva သေးရင်ဖြစ်သေးသလားလို့မေးပြန်တ attva ပဲရှိကြရဲ့အဲတ attva သေးရင်ဖြစ်သေးသလားလို့မေးတော့ဒါလည်းဒိဋ္ဌိအယူပဲกว่าလို့ခင်ဗျာဖြစ်သတ္တဝါသိရင်လည်းမဖြစ်တော့ဘူးလားလို့မေးပြန်တော့လေဒါလည်းဒိဋ္ဌိယူပဲသတ္တဝါသိလို့ရှိရင်ဖြစ်ကြည့်တယ်လည်းမဖြစ်ကြည့်တယ်လည်းလားလို့မေးပြန် ဒါလည်းဒိဋ္ဌိယူပဲကွာသတ္တဝါတည်းလို့ရှင်မဖြစ်ချည်တလဲဖြစ်ချည်တလဲလားလို့မေးပြန်ဒါလည်းဒိဋ္ဌိယူပဲကွာဘုရားကဒိဋ္ဌိယူကြီးဖြေလိုက်ဟုတ်ကောမဟုတ်ဘူးလားဟုတ်ပါဘူးအဲ့တော့အကိဝဇ္ဇဘုံနာဒီမေးတော့ဘုရားသခင်ကိုရမေကြီးကဒိဋ္ဌိယူကြီးပဲကွာလို့ဖြေလိုက်တော့သူကဆက်ပြီးမေးပြန်ဒါဖြင့်ရှင်ကြီးကောဓမ္မတဲ့ရှင်ကြီးကောဓမ္မဒိဋ္ဌိယူပြောစမ်းပါ ဟာငါဒိဋ္ဌိယူတော့ဗောဓိပင်နဲ့ရွှေပလင်သောတာပတိမရတဲ့ပယ်ပြီးပြီကွာတပတ်ကြဘုရားမှာတော့ဒိဋ္ဌိယူရှိသေးရလားဗောဓိပင်နဲ့ရွှေပလင်အောင်တဲ့ခါကသောတာပတိမရပြီးကြတဲ့ကကွာဗောဓိပင်နဲ့ရွှေပလင်မှာသောတာပတိမရတဲ့ဒိဋ္ဌိယူတော့ပယ်ပြီးပြီကွာသဘောကျဒါဖြင့်ဒိဋ္ဌိပယ်မှာနိဗ္ဗာန်ရနိဗ္ဗာန်သဘောကျတယ်နော်ဒိဋ္ဌိမပယ်နိဗ္ဗာန် နိဗ္ဗာန်သဘောမကျနိုင်ပါဘူးဆိုတာလည်းသိကြကြ။ကောင်းပြီဒါနဲ့ရှင်ကြီးကောဓမဒါဖြင့်ရှင်ကြီးကောဓမမြင်ပုံလေးတော့ပြောစမ်းပါဦး။ရုပ်တော့အမြင်တွေကဖြင့်အခုမဲတဲ့အမြင်တွေကဖြင့်ဒိဋ္ဌိယူကြည့်ပဲလို့ဆိုတော့ရှင်ကြီးကောဓမကြီးကဒိဋ္ဌိယူလည်းမယူဘူးလို့ဆိုထားပြန်တော့ရှင်ကြီးကောဓမအမြင်လေးပြောစမ်းပါဆိုတော့ငါအမြင်ပြောရမှာဖြင့်ကွာတဲ့ရုပ်တရားရှိတယ်တဲ့ရုပ်တရားတွေကလို့ဆိုရင် ရုပ်တရားမှာဖြစ်တယ်ပြက်တယ်နှစ်ခုရှိတယ်သဘောကျရုပ်တရားရှိတယ်တဲ့၎င်းရုပ်တရားမှာပါတယ်ဝေဒနာရှိတယ်ကွာ၎င်းဝေဒနာမှာလည်းဖြစ်တာနဲ့ပြက်တာနှစ်ခုပဲရှိတယ်ဣတိဝေဒနာဣတိဝေဒနာသမှုတော့ဣတိဝေဒနာအထင်မောဖြေတာပဲပါဠိလိုတော့နော်ပညာရှိတယ်ကွာအဲ့ဒါလည်းဖြစ်တာပြက်တာရှိတာပဲတဲ့ပညာတော့ရှိတော့ရှိတယ်ရှိပြီးမဲ့ဖြစ်တာနဲ့ပြက်တာပဲရှိတယ် သင်္ခါရဆိုတဲ့တရားတွေလည်းရှိတယ်တဲ့ဖြစ်တာနဲ့ပြတ်တာပဲရှိတာပဲတဲ့ဒကာဓမ္မတွေရိပ်နေတာဝိညာဉ်ဆိုတဲ့စိတ်ကလည်းဖြစ်တာနဲ့ပြတ်တာပဲရှိတယ်အဲ့ဒါငါ့ယူသဘောကျဒါဖြင့်ဘုရားသခင်ကိုရမကြီးယူကဖြင့်ခန္ဓာ၅ပါးဖြစ်ပြတရားသာရှိတယ်လို့ယူတဲ့ယူကသမာဓိရှိဒါသေးချာမှာပါဘုရားယူကတော့ခန္ဓာ၅ပါးလည်းရှိတယ်ဖြစ်တာနဲ့ပြတ်တာပဲ ခန္ဓာ၅ပါးလည်းရှိတယ်ခန္ဓာ၅ပါးကြည့်လိုက်တဲ့အခါဖြစ်တာနဲ့ပြက်တာပဲတွေ့ရတယ်ခန္ဓာ၅ပါးသည်ဖြစ်တာနဲ့ပြက်တာပဲရှိတယ်အဲ့ဒါငါအယူပဲกว่าဒါပြန်ဖရာအယူလဲဒကာဓမ္မတွေသဘောကျပြီလောကကြီးသာသတ္တရောလောကလောကကြီးမြဲသလားဆိုတာလဲမဆက်ဒိဋ္ဌိယူပဲ မမြဲဘူးဆိုတာလဲရှိမှမရှိပဲကိုဗျ။ဟာရှိမှမရှိပဲပဲဒကာဓမ္မယုံနဲ့အသက်နဲ့ကိုယ်တရားစီလားကိုယ်နဲ့အသက်တရားစီလားဆိုတာတွေဒါတွေကဒိဋ္ဌိယူတွေနော်။ကောင်းပြီဒါဖြင့်ဘုရားယူကဒကာဓမ္မတွေသိကြပါလား။ယုံမှလည်းပါရှိတယ်။ဝေဒနာမှာသင်ညာမှာသင်္ခါရမှာဝိညာဉ်မှာအဲစိတ်ဆိုတဲ့ဝိညာဉ်လည်းဖြစ်ဖြစ်ရှိတယ်။ အဲ့ဒီအဲ့လိုဒကာဓမ္မတွေကခန္ဓာကိုယ်ကြည့်လိုက်လို့ရှင်တို့ဗုဒ္ဓဘာသာဖြစ်ခဲ့လို့ရှင်ဖြင့်ဘုရားယူဟာဘုရားအမြင်နဲ့ဘုရားယူပါခန္ဓာကိုယ်ကြည့်လိုက်ရင်ဖြစ်ပြမြင်လို့ရှိရင်အဲ့ဒီကျမှဗုဒ္ဓဘာသာဆက်လာဖြစ်မှန်ပါဗျာနမယံဖြင့်ပြောသံကြဗုဒ္ဓဘာသာပဲလို့ဆိုလိုက်ပါဦးအမေကဗုဒ္ဓဘာသာမကြွတယ်လေဒီယူယူတာပါပဲဒီယူတော့ဘာတော့ဘုရားပုံချိတ်ထားတယ်ဒါတော့ဖြစ်နေတယ် ဝန်းထဲကအယူဟုတ်ပါရဲ့လားပုံချိတ်ကံနဲ့ပဲဖြစ်ရတော့ပုံချိတ်တော့ခရိယာရင်ကလည်းဒီပုံချိတ်ချိတ်မှာပေါ့ဗျာမချိတ်ပဲဘူးလားအဲ့ဒါနဲ့သူဗုဒ္ဓဘာသာယူလို့ဆိုတော့ဗာအဲဘုရားယူကသူဒီယနေ့သေးသေးချာချာဖွင့်ပြောတယ်ငါယူကတော့ကွာတဲ့ခန္ဓာ၅ပါးဖြစ်ပြီးပြည့်နေတာဟူဖြစ်ပြီးပြည့်နေတာဒါလောကကြီးထဲမှာရှိတယ်လို့ငါယူတယ်အဲ့ဒါငါယူပဲတပည့်ကြဖြစ်ပြတာရှိတယ်လို့ယူရဲ့ယူဟာအဲ ခန္ဓာ၅ပါးမှာပါတာလည်းရှိတယ်အဲခန္ဓာ၅ပါးဖြစ်ပြတရားသာရှိတယ်လို့ယူတဲ့ယူပါငါယူပဲလို့ဘုရားကအဲ့ဒီဝိသဘုံနာပြောလိုက်ပါတယ်ဒါဖြင့်တူတူတော့ဖြစ်ပြတာရှိတယ်တူတူတော့ခန္ဓာထဲမှာပါရှိတယ်ဒါဘလို့ယူပါလဲဒါနဲ့ဘုံနာကမကျေနပ်တာနဲ့သူစိတ်ထဲမှာဘုရားယူကတော့ဖြစ်ပြတာရှိတယ်ခန္ဓာ၅ပါးဖြစ်ပြတရားသာရှိတယ်ဒါဒါသူ့ယူသူ့မြင်တယ် ဒါပြန်ဘုန်းကြီးတွေကဓမ္မတွေဗုဒ္ဓဘာသာအယူဆိုတာသဘောကျတယ်ဖြစ်ပြမြင်မှဖရာအယူသဘောကျတယ်ပုဂ္ဂိုလ်တ attva တွေမြင်နေသေးလို့ရှင်မဟုတ်သေးဘူးကွာဒါနဲ့ဘုံနာဆက်မေးတာလေတခါကျွန်းနှထောင်သမအောင်ဒါရင်ရှင်ကြီးကဓမ္မတဲ့ဤကဲ့သို့ခန္ဓာ၅ပါးသည်ဖြစ်ပြီးပြတ်တာပဲရှိတယ်လို့ယူတဲ့ယူဟာ ရှင်ကြီးကောရမယူလို့ဆိုတော့ဒီယူဒီလိုယူနေတော့ဒီလိုရှုပြီးဒီလိုခန္ဓာကိုယ်နဲ့ဒီလိုမြင်နေတော့ဘာများကျေစုရှိတယ်လို့ဘုနာချက်မေး။အိုးဒီလိုမြင်နေတဲ့အခါကျတော့ဘာလဲတဏှာမာနဒိဋ္ဌိချုပ်ပြီးတကလားတဲ့။ဥပါဒံပြုတ်တကွာ။တဏှာမာနဒိဋ္ဌိချုပ်ပြီးဥပါဒံပြုတ်ကွာ။ခန္ဓာကိုယ်ပြည့်ပြည့်နေနေပါတဲ့။ အဲတဏမာနချုပ်ပြီးဥပါဒံဖြစ်တယ်သဘောကျတဏမာနချုပ်ပြီးတော့ဟောတဏမာနဒိဋ္ဌိဆိုတာပြုတ်ပြီးဒီကလာဥပါဒံချုပ်ကွာရိပ်မိကြဟောဒါဖြင့်ကျွတ်တို့ဒကာရမတွေဘုရားသခင်ကိုရမကြီးအယူတိုင်းဆရာဘုန်းကြီးကဝေဒနာလည်းဖြစ်ဖြစ်ရှုကြတယ်စိတ်ကိုရောအဲလပေါ်ရာတွေဟူ၍ပါရှုကြခိုင်းအင်းဒါဘုရုယူပါလိမ့် အဲဒီယူယူတဲ့ပုဂ္ဂိုလ်ဟာဘာချုပ်တယ်တဏမာနဒိဋ္ဌိချုပ်ပြီးဒီကလာဥပါဒံရုပ်သိမ်းတယ်သဘောကျတဏမာနဒိဋ္ဌိချုပ်ပြီးဒီကလာသဘောကျတဏမာနဒိဋ္ဌိချုပ်ပြီးဒီကလာဥပါဒံရုပ်သိမ်းတယ်ဆိုတော့ဥပါဒနာပစ္စယကာမဘောပေါ်သေးရဲ့ဟုတ်ပါဘူး မပေါ်ဘူးဒါပြန်ကံကုန်သွားပြီကံကုန်သွားလို့ရှင်ကာမဘုဘဝပြည့်စရာဇာတိလာအောင်မလားဩော်ဒါပြန်ဇာတိဒုက္ခအစပြီးချုပ်လေရဲ့မဆုံးနိုင်ဘူးလားဒါလိုပဲဘုရားသခင်ကိုရမေကြီးကဘုံနာကအရှင်ဘုရားတဲ့ယုတ်တရားနံတရားတဲ့အရှင်ဘုရားကဖြစ်ပြလို့ရှုရတဲ့အယူဟာငါဘုရားရဲ့အယူလို့ဆိုတော့ဒီလိုအယူကြီးတဲ့ပုဂ္ဂိုလ်ဘာယေရှုရှိတယ်လို့မေးတော့ဘုရားကတဏှာမာနဒိဋ္ဌိချုပ်ပြီးဥပါဒံပြုတ်တကွာ ဘုရားဖြေလိုက်အဲ့တော့ဓမ္မတွေကတိုးချက်ပြီးဆရာဘုန်းကြီးပြောတာကိုယူလိုက်တော့ဥပါဒံပြောရင်ကံပြုတ်တာကမ္မဘောဖြစ်เสียအဲကံပြုတ်ဘောဇာတိလာကြလို့ဇာတိမှမရှိဘဲနဲ့သရလာကြလို့မလာတော့ပါဘူးဆိုတော့ဩဇာတိချုပ်ရနိဗ္ဗာန်သရချုပ်ရနိဗ္ဗာန် အဲမရဏချုပ်ရဩဒါဖြင့်ဒကာဓမ္မဖြစ်ပျက်ကိုမြင်မှဒိဋ္ဌိပြုတ်တယ်ဒိဋ္ဌိပြုတ်မှနိဗ္ဗာန်ကိုသဘောကျဒိဋ္ဌိမပြုတ်ပေါ်လားဩဒါဖြင့်ဒကာဓမ္မတို့နိဗ္ဗာန်သဘောကျတဲ့ပုဂ္ဂိုလ်ဟာဒိဋ္ဌိပြုတ်မှငကိုကနိဗ္ဗာန်လိုချင်ပါတယ်ဆိုတာဒိဋ္ဌိမြုပ်တဲ့ပုဂ္ဂိုလ်ကြီးလိုချင်တာရိုးရမှာဒိဋ္ဌိပြုတ်ပြီးလိုချင်တဲ့ပုဂ္ဂိုလ်မှာအမှန်မှာဒိဋ္ဌိပြုတ်တဲ့ပုဂ္ဂိုလ်ကြတဲ့ဓမ္မတော့ပညာပြုတ် အဲတိရဏပြုတ်ပွားများလို့ပဲပြုတ်ပြုတ်ပြုတ်တဲ့ပုဂ္ဂိုလ်ကတော့ဖြင့်အင်းဒါတွေကဖြစ်ပျက်တွေပဲနိဗ္ဗာန်မှပဲခိုင်မြဲမှာပဲဟောသူ့ဟာသူသဘောကျတယ်ဒိဋ္ဌိပြုတ်တဲ့ပုဂ္ဂိုလ်ကသူ့ဟာသူနိဗ္ဗာန်သဘောကျဒိဋ္ဌိမပြုတ်သေးတဲ့ပုဂ္ဂိုလ်ကနိဗ္ဗာန်ကိုနော်သဘောမကျဘဲနဲ့သူတို့ဆူတောင်းနေတာပါပါလိမ့်မလို့မေးကြရင်မနဲ့ပြောကြရိုးရအလုံးလုံးတာဩခမရတော့ခုဆရာဘုန်းကြီးကဆွဲနေတာရိုးရကြီးပြပက် ရောင်းဆွဲထုတ်ရိုးရနဲ့သေသွားမစိုးလို့တခါကြွေရရိုးရပြင်မဲ့ရအောင်ဆွဲထုတ်နေရသေးတယ် ရိုးရကလည်းအမှန်ကြောက်เสียကောင်းတယ်အုပ်ဆွဲတဲ့မျိုးကအုပ်ဆွဲရိုးရဗျမဆွဲဘူးလားအဲလူမာလို့ရှိရင်ပြင်ကရှင်များကျွဲသပ်ပြီးရပူဆွဲရတယ်ဆိုတာရိုးရကမှအတော်နှိမ့်သက်တာမနှိမ့်သက်ဘူးလားအေးအောက်စီကြပြန်လို့ရှိရင်ငရနှစ်ဖတ်တို့တင်ရတယ်လေရှိကြအဲရိုးရနှိမ့်သက်ထားတာလွယ်သလားဗျအဲရိုးရတော်ကြောက်ကြမကောင်းဘူးလားအဲ့ဒီကဆွဲထုတ်နေရတာ ရိပ်မိဗလားကဲဒါဖြင့်ဒကာဓမ္မတို့ခင်ဗျားတို့ငကူကဘုရားဘာသာဆိုတာနိဗ္ဗာန်တော့ဖြင့်တောင်းကြတာပဲအဲဟုတ်လို့ကျင်တာလားသမီးတော့ဘယ်နဲ့ကြောင့်သူရွရဖြစ်နေတယ်တုံးဆိုတော့ဒိဋ္ဌိမပြုတ်ဘဲနဲ့လိုချင်နေတာဒိဋ္ဌိပြုတ်မှသာလျှင်ဩဒီဥစ္စာက ဖြစ်ပြက်ကိုမြင်တော့ဩဖြစ်ပြက်တာရှိတယ်အနိစ္စတာရှိတယ်ဆိုတော့ဒိဋ္ဌိကပြုတ်မသွားဘူး။အင်းဒီအနိစ္စနဲ့ပြန်မနေခြင်းပါဘူးအနိစ္စသွားပါတော့မယ်ဆိုတော့ဒိဋ္ဌိပြုတ်တဲ့ပုဂ္ဂိုလ်မသွားခြင်း။ဒိဋ္ဌိမပြုတ်တဲ့ပုဂ္ဂိုလ်ကတော့သွားကိုမသွားခြင်းဘူးဆိုတာသေသေးချာချာပေါ်လာ။ဒါကြောင့်ဒီဝတ္ထုကိုထုတ်လာတာဒိဋ္ဌိပြုတ်မှနိဗ္ဗာန်ရောက်မနော်။သောတပရိမရတယ်ဆိုတော့သောတပရိမဒိဋ္ဌိဖြုတ်ရတာ။ရှင်းပြီနော်။ကောင်းပြီဒါနဲ့ ဘုရားယူတော့ခင်ဗျားတို့သိပါလားခန္ဓာ၅ပါးရှိတယ်တဲ့ဖြစ်ပြလို့သိနေတဲ့ယူဟာငါယူပဲခန္ဓာ၅ပါးရှိတယ်နော်ဖြစ်ပြလို့သိနေတဲ့ယူဟာဒါရင်ဘုံနာအဆက်မေးတာကသဘောကျလားအဲဒီယူယူတော့ခန္ဓာ၅ပါးကိုဖြစ်ပြလို့အယူရှိပြီးရှုနေတဲ့ပုဂ္ဂိုလ်ခန္ဓာ၅ပါးဖြစ်ပြကြည့်ပဲလို့ဒီယူယူနေတဲ့ပုဂ္ဂိုလ်များ ဘယ်သွားကြတော့ဘယ်ဘယ်လိုကျေးဇူးရှိကြတော့ဆိုတော့ဘုရားကအိုးတဏမာနဒိဋ္ဌိချုပ်ပြီးဥပါဒံချုပ်တကွာပါတယ်လို့အဲ့ဒါကဓမ္မတွေအញ្ញံဖြန်းလိုက်ဒီတဲ့ကဥပါဒနာပြည့်စရာကမ္မဘဝကမ္မဘဝပြည့်စရာဩဥပါဒံပြုတ်တဲ့ကကံလာပါကမ္မလာယဇာတိကဩဒါဖြင့်ကံကံကုန်တာလေကံတို့သိရင်ရနိဗ္ဗာန် သဘောကျဥပါရံပြုတ်တာလေအင်းဇာတိပြုတ်တာဉာဏ်ပါရဏပြုတ်တာသောကပရိနိဗ္ဗာန်ပြုတ်တာဩနိဗ္ဗာန်ဆိုတာဒကာရမတို့ဖြစ်ပြမြင်ပြီးဒီကရာဖြစ်ပြတာရှိတယ်ဆိုတော့မှဉာဏ်ကပြောင်းပြီးဒီကရာဖြစ်ပြသေးတဲ့ဉာဏ်ကတော်ပြီဒီခန္ဓာကြီးမရကျင်တော့ဘူးဖြစ်ပြနေတဲ့ခန္ဓာကြီးဘာလို့ဖို့လို့ခဏခဏငွေခဏခဏသေးနေတဲ့ခန္ဓာကြီးရထားလို့ဘာကျေးဇူးရှိသလို ဒီတိုင်းကိုကြံထဲမှာမလာဘူးလားဟုတ်ကဲ့ဆိုလာတော့ဒီဖြစ်ဖြစ်မရှိတဲ့နေရာသွားပါတော့မယ်ဆိုတဲ့ညာသူ့ဟာသူပဲလှဲ့သွားမလှဲ့ဘူးလားလှဲ့တာအဲ့ဒါနိဗ္ဗာန်ပဲလှဲ့ဒါအလိုလိုလှဲ့တာလားဖြစ်ဖြစ်မြင်လို့လှဲ့သွားတာအဲ့ဒါကတော့ဒကာဓမ္မတွေကစဉ်းစားလိုက်တဲ့တမာဒိဋ္ဌိရှင်လို့လိုချင်တာ ဒိဋ္ဌိစင်တော့နိဗ္ဗာန်မှာလှည့်ပြီးလူရှင်သွားတာဒိဋ္ဌိမစင်ဒါဖြင့်ခန္ဓာကိုယ်ကြီးလေဒီခန္ဓာကြီးနဲ့နိဗ္ဗာန်ရောက်ပါလိမ့်ဆိုတဲ့ပုဂ္ဂိုလ်များတော့မရောက်ပါဘူးတချို့ဒီခန္ဓာကြီးနဲ့နိဗ္ဗာန်ရောက်ပါလိမ့်တောင်းတောင်းနေကြတယ်ဟုတ်ကလားအင်းနောက်ဆုံးမိဘဝရောက်ပါလိမ့်ဆိုတော့နောက်ဆုံးမိဘဝလည်းတွေ့ရအောင်မရောက်လည်းရောက်အောင်မယ်ဆိုဘယ်ကလည်းရောက်မှာသဘောကျနောက်ဆုံးမိလူဘဝနဲ့နိဗ္ဗာန်ရောက်ပါလိမ့်နောက်ဘဝနဲ့ဟာလူဘဝနဲ့နိဗ္ဗာန်မရောက်နိုင်ပါဘူး နတ်ဘဝနဲ့ရောမရောက်နိုင်ပါဘူးဆိုတော့ပေါ်ဗလားကိုင်းကပြင်းကဓမ္မတို့ပုံနာမေးတဲ့ချက်လဲခမည်းတော်တော်တော်သဘောပါတဲ့ပုံနာပဲဒါခမည်းတော်จิตတို့ဖို့ဖြင့်ဩဒိဋ္ဌိပြုတ်မှနိဗ္ဗာန်ကိုကြိုက်တယ်ဆိုတာသိကြသွားသိကြကြဒါနဲ့ဘုံသားကချက်မေးတယ်ဒကာရမတို့ဟုတ်ပြီတဲ့ရှင်ကြီးကောင်းမဒိဋ္ဌိဒီ ယုံနာတွေကိုဖြစ်ပြဖြစ်ပြတာရှိတဲ့အယူဟာအရှင်ဘုရား၏အယူလို့ဆိုတော့ဒီယူတဲ့ပုဂ္ဂိုလ်ကတဏှာမှနဲ့ဒိဋ္ဌိပြုတ်ပြီးတကလားဥပါဒံချုပ်တယ်လို့ပြောတော့ဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်များသွားဖြစ်တယ်လို့ဒီလိုကိုမေးတာပဲဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားဖြစ်တယ်လို့ဆိုတော့ကျွတ်တော်ခင်ဗျားတို့သိထားတာကဥပါဒံချုပ်ရင်ဘာတော့နိဗ္ဗာန်ဥပါဒံချုပ်တော့ကံချုပ်တယ်မဟုတ်လားကံချုပ်တယ်လဲ အဲကျွတ်ဝရနိဗ္ဗာန်သိထားတယ်ဒိဋ္ဌိပြုတ်ထားလို့ပုံနာကဒိဋ္ဌိမပြုတ်သေးတဲ့ပုံနာဖြစ်နေဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားဖြစ်တဲ့ုံကိုမဲတာသဘောရလားဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားဖြစ်တဲ့ုံလို့မဲတော့ဒကာရမတွေစဉ်းစားကြည့်ပုံနာမှာဒိဋ္ဌိရှိမရှိရှိပါဘူးဥပါဒံထုတ်တဲ့ပုဂ္ဂိုလ်ဘယ်သွားဖြစ်တယ်လို့မေးတော့ဘုရားကဘယ်သွားဖြစ်တယ်လို့ငါမဖြေဘူးกว่าဟော ဒါနဲ့မဖြစ်ပဲနေလားလို့ဆက်မေးပြန်မဖြစ်ဘူးလို့လည်းငါမဖြစ်ဘူးကွာသဘောကျဒါပြန်ဖြစ်စီတယ်လည်းမဖြစ်စီတယ်လည်းလားလို့မေးပြန်ဒီလိုလည်းငါမဖြစ်ဘူးကွာမဖြစ်စီတယ်လည်းဖြစ်စီတယ်လည်းလားလို့မေးလိုက်ပြန်တယ်ဒီလိုလည်းငါမဖြစ်ဘူးကွာ ဘုရားသခင်ကရုဏာကြီးလေးခုလုံးဖြစ်ရလားဖြစ်ပါဘူးဥပါဒံထုတ်တဲ့ပုဂ္ဂိုလ်ပဲသွားတယ်ဆိုသွားတယ်ဆိုတော့သတ္တရာတွေဖြစ်နေတာပဲဒီတော့ခင်ဗျားတို့ကသိကြတော့ဥပါဒံချုပ်တော့ဒုက္ခတွေကုန်မသိဘူးလားသိပါဘူးဟောဒုက္ခသိတဲ့နိဗ္ဗာန်ပဲယောဂီပုဂ္ဂိုလ်ကဒုက္ခသိတဲ့နိဗ္ဗာန်ကိုပဲမျက်မှောက်ပြုသွားတယ်ခန္ဓာရှိတုံးခန္ဓာမရှိတော့ဒုက္ခသိတဲ့နိဗ္ဗာန်ပဲရောက်သွားတယ်မဆုံးနိုင်ဘူးလားဒါကဒိဋ္ဌိပြုတ်တဲ့ပုဂ္ဂိုလ်ကတော့အဲ့ဒါသဘောကျတယ် ဒိဋ္ဌိမပြုတ်တဲ့ပုဂ္ဂိုလ်ကဘယ်သွားဆုံးဘာဖြစ်သေးလဲမေးပြီအခုပရိယာကမေးမယ်ခင်ဗျားတို့နိဗ္ဗာန်ဆိုတာခင်ဗျားတို့ဘယ်လိုသွားဖြစ်နေတာတော့မင်းပါပဲမမေရင်ကမေးတော့ဒီတိုင်းဟိန္ဒူကမေးရင်ဟောဒီတိုင်းမေးမှသူတို့ကမြန်မာဘုံသွားဖြစ်တယ်ဒီလိုလာချင်လာမှာပေါ့ဗျာ ရှင်းမလားအဲ့ဒီလိုဖြစ်เสียမရှိပါဘူးဒကာဓမ္မတို့ဒုက္ခတွေချုပ်သွားတာပဲဥပါဒံချုပ်တော့ဘာချုပ်တော့အဲကံချုပ်ကံချုပ်တော့ဇာတိဒုက္ခဇရာဒုက္ခအဲဗျာတိမရဏဒုက္ခ လောကပရိဒေဝဒုက္ခဒေါမနလားအဲ့ဒါချုပ်သွားတာကျွတ်တို့ကဒိဋ္ဌိပြုတ်တဲ့ပုဂ္ဂိုလ်မသိဘူးဘုံနာကဒိဋ္ဌိပြုတ်သေးတော့ဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားသလုံးဘယ်သွားဖြစ်သလုံးမေးလိုက်သဘောကျဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားကဲဘယ်သွားဖြစ်သလုံးမဖြစ်ဘဲနေသလားဖြစ်ရှိတယ်လဲမဖြစ်ရှိတယ်လဲလားမဖြစ်ရှိတယ်လဲဖြစ်ရှိတယ်လဲလားတကားဘုံဘယ်နှချက်မေးချတယ်လေးချက်မေးချလိုက်အဲ့တော့ဘုရားခင်ကိုရမကြီးက ဘယ်ဖြစ်တယ်လို့ငါမဖြေဘူးလို့ပြောလိုက်တော့ရှင်ကြီးကောဓမတဲ့ငကိုတော့ကကျုပ်မေးလာတဲ့အသွားတွေဟာရှင်ကြီးကောဓမနဲ့ကျုပ်နဲ့အမေးဖြေလောက်လာတဲ့အမှန်ဖြေဖြစ်တယ်အခုတော့ဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဖြစ်သေးသလားမေးတော့လဲဘယ်တော့ဖြစ်သလုံးဆိုတော့လဲဒီလိုလဲငါမပြောဘူးဒီလိုလဲဘယ်ဖြစ်တယ်လို့ငါမဆိုလိုဘူးဆိုတော့၄၀သလုံးမဆိုလိုဘူးဆိုတော့ကျုပ်တော့ဖြင့်ဥပါဒံချုပ်တဲ့ပုဂ္ဂိုလ်အတွက်ဟာ ဘယ်လိုလုပ်ပြီးဘယ်လိုသဘောကျရမယ်ဆိုတော့ဥစ္စာကျုပ်ညံတုံးပြီးတွေးဝေသွားပြီးတဲ့ဒါသဘောမကျနိုင်ဘူးသဘောကျညံတုံးသွားပြီးတဲ့တွေးဝေသွားပြီးတဲ့သူသဘောမကျတော့ဘူးတဲ့ရှိစမ်းတရားဓမ္မတွေဒိဋ္ဌိရှိရင်နိဗ္ဗာန်ကိုမကြဘူးဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်ဟာဒီမှာကိုယ်ကပါနေတာညံတုံးသွားပြီတဲ့သူတွေးဝေသွားပြီတဲ့သူကလည်းချုပ်တဲ့ပုဂ္ဂိုလ်ပဲသွားလို့ဆိုတာမေးမရတယ်နဲ့သူညံတုံးသွားပြီဆိုတဲ့က ဒကာဓမ္မတွေဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်ကနိဗ္ဗာန်ကိုဧကံသဘောမကျဘူးဆိုတော့ပေါ်လာပေါ်လာဘူးလားဒကာကျေမန်ရေးကြည့်နေပါလားသူခုဘယ်နဲ့ဖြေလိုက်တော့ရှင်ကြီးကောင်းမကျုံတာစကားတွေကမေးဖြေတွေလောက်ပြီးဒီကလာလာတဲ့ဥစ္စာတဲ့တော်တော်ပဲပြည်ပြည်ပြည့်ပြည့်နဲ့သဘောကျရပါတယ်အခုတော့ဖြင့်သူဟာဥပါဒံထုတ်တဲ့ပုဂ္ဂိုလ်ဘယ်သွားဖြစ်သလုံးမေးတော့ဘယ်သွားဖြစ်တယ်လို့ငါမဆိုဘူးလို့ဆိုတဲ့ကစကားကစပြီးကကျုပ်ဖြင့် အလုံးစုံညံလည်းမမှီတော့ဘူးတဲ့သူ့မှာညံတုံးသွားပါပြီဘယ်နဲ့ကြောင့်ဒီဒီသူဗုဒ္ဓံတိုင်ပြီးဒီကာလဒီပြောရင်ပြောလိုက်ပါလဲမလို့ဆိုဒိဋ္ဌိမပြုတ်တဲ့ပုဂ္ဂိုလ်နိဗ္ဗာန်သဘောမကျဘူးရှင်းမလားဒိဋ္ဌိမပြုတ်တဲ့ပုဂ္ဂိုလ်အဲဒါကြောင့်ခေါင်းကစချီခဲ့တဲ့သဘောတကယ်ကျွေးရိပ်ပြီးရော ဒိဋ္ဌိမပြုတ်ခွင့်နဲ့နိဗ္ဗာန်ရပါလေရောက်ပါလေပြောနေတဲ့ပုဂ္ဂိုလ်ကတကယ်လို့ရှင်တာဟုတ်ပါရဲ့လားပါပါလိုက်တာဖြင့်အဲဒိဋ္ဌိပြုတ်တဲ့ပုဂ္ဂိုလ်ကတော့လေဩပြုံးတာဖြစ်ပြတာရှိတယ်ဆိုတော့ဒိဋ္ဌိပြုတ်တဲ့ပုဂ္ဂိုလ်ကဖြစ်ပြမြင်ဘူးဗျဒိဋ္ဌိမြင်တဲ့ပုဂ္ဂိုလ်ကတော့ဩယုံနာဖြစ်ပြပဲဒုက္ခသစ္စာပဲအဲဥပယုံနာဖြစ်ပြရှိတော့ဥပါဒံကချုပ်မတော်ဘူးလားသူချုပ်တော့ကံချုပ်တော့နောက်ယုံနာဖြစ်ပြတွေလာသေးတယ်အဲဒါနောက်ဒုက္ခသစ္စာတွေချုပ်သွားတာနိဗ္ဗာန် ဆိုတော့ဘူးဒိဋ္ဌိပြုတ်တဲ့ပုဂ္ဂိုလ်ကဒီလိုသဘောကျဒုက္ခရှုပ်သွားတာကိုဆိုတော့သဘောမကျဘူးဟောနေဒိဋ္ဌိပြုတ်တဲ့ပုံသားကတော့အဲရှင်ကြီးကောဓမာတဲ့ဥပါဒံပြုတ်တဲ့ပုဂ္ဂိုလ်ဘယ်သွားတော့ဆိုတော့ဒါလည်းငါဘယ်သွားဖြစ်တယ်လို့ငါမပြောဘူးဆိုတဲ့ကိုကကျွတ်ဖြင့်ညံတုံးပြီးဒီကလာတွေးသွားတော့တာပဲနိဗ္ဗာန်သဘောကျတယ်ခင်ဗျားတို့ကြည့်ရတော့ဒိဋ္ဌိပြုတ်ပြီးသားတွေသိနေတော့ အဲဒိဋ္ဌိပြုတ်တဲ့ပုဂ္ဂိုလ်ဒီကလည်းဆိုလို့ရှိရင်ဥပါဒံကချုပ်တယ်ဒိဋ္ဌိကတဏှာကိုဗျတဏှာချုပ်တယ်ကဥပါဒံချုပ်တာကိုဥပါဒံချုပ်တော့ကံမချုပ်ဘူးလားကံချုပ်တော့ဇာတိဇရာမရဏတွေကချုပ်တော့ဘယ်သွားတော့မေးတော့ခင်ဗျားတို့ဘယ်နဲ့ဖြေကြအောင်နော်ဒုက္ခတွေချုပ်ရင်းရုပ်သိမ်းတဲ့နိဗ္ဗာန်ပဲလို့မဆိုနိုင်ဘူးအဲ့ဒီဒုက္ခချုပ်ရင်းရုပ်သိမ်းတဲ့နိဗ္ဗာန်ကိုရောက်တာပဲရတာပဲမဆိုနိုင်ဘူးဒါဒိဋ္ဌိပြုတ်တဲ့ပုဂ္ဂိုလ်မဟုတ်ဘူးဗျ ဒိဋ္ဌိပြုတ်တဲ့ပုဂ္ဂိုလ်ကတော့ခொနကအဲဥပါဒံဖြစ်ဒိဋ္ဌိဖြစ်ဖြစ်ရှုနေတော့ကိုဒိဋ္ဌိကမပြုတ်ဘူးလားပြုတ်တော့ဒိဋ္ဌိတဏပြုတ်သွားတော့ဥပါဒံကနောက်ကလာသေးတယ်ကံရောဓာတိတရမရဏအဲ့ဒါဘာခေါ်ရအောင်ဩနိဗ္ဗာန်ဆိုတာဒီဒီတန်းဒိဋ္ဌိပါဒံတို့ပြုတ်သွားကြတဲ့ကိုကနိဗ္ဗာန်ရောက်တာပဲဒါကဒိဋ္ဌိပြုတ်တဲ့ပုဂ္ဂိုလ်ကနိဗ္ဗာန်သဘောကျခொနကဒိဋ္ဌိမပြုတ်တဲ့ပုံသားကဘယ်တော့ဖြစ်ကြုံမေးတော့ ဘယ်တော့ဖြစ်တယ်လို့ငါမဖြေဘူးလို့ပြောလိုက်ကြတဲ့ကွာဒါပြန်သူညာတုံးပါပြီရှင်ကောနဲ့ပြောရတာသူဖြင့်အစကပြေဖြစ်သလားအခုတော့ဖြင့်ဘာမှမပြေဖြစ်တော့ဘူးဆိုပြီးဆုံးလိုက်တော့ဘယ်နဲ့ကြောင့်ဒီသုံးလုံးသဘောကျပါလိမ့်မလို့သဘောမကျပါလိမ့်မလဲအပေးထုတ်ပါဒိဋ္ဌိမပြုတ်လို့ပဲတခါသိဖြေရမှာရှင်းမလားဒါပြန်ဘုန်းကြီးတို့ဓမ္မတွေအမှန်တန်ကောင်းတာပါ ငကိုလိုချင်နေတဲ့နိဗ္ဗာန်ဟာဘယ်လိုသဘောပါလဲဒိဋ္ဌိလည်းမဖြစ်ဘူးဒိဋ္ဌိကျုပ်တဲ့နေလည်းမရဘူးမရတော့သူလိုချင်တဲ့နိဗ္ဗာန်ဟာခုနကအကိဝဆလိုပဲတဲ့နိဗ္ဗာန်လည်းတွေ့ပါရဲ့သူညာတုံးပြီပြောတာသဘောကျအမှန်တရားမလင်းတာဘူးလားဒါနဲ့ပဲတဲ့ဘုရားသခင်ကိုရမကြီးက မင်းကညံတုံးပြီလို့မင်းကငါလျှောက်တယ်တဲ့ရှင်ကြီးခေါ်မှပြောရတာအစအမှန်ပြေးပြေးတယ်အခုတော့ညံတုံးပြီတွေ့ဝေသွားပြီဘယ်နဲ့မှကျုပ်မေးစရာလည်းမရှိတော့ဘူးလို့ပြောလိုက်တော့မင်းဒီအခုပြောတဲ့ဥပါဒံချုပ်တဲ့ပုဂ္ဂိုလ်ကြီးသွားရတယ်ဘယ်သွားကြုံဆိုတာမင်းမေးတဲ့ဥစ္စာသံမြင်ညဆရာသမားနဲ့သံမြင်ညကိုယ်ွယ်ချိတ်ကပ်ပြီးသံမြင်ညအယူဝါဒနဲ့ဒါသဘောမကျဘူးဟုတ် ယ်လိုပုဂ္ဂိုလ်မှသဘောကျမလုံးလုံးမေးတော့ပဋိစ္စသမုပ္ပါနားလည်တဲ့ပုဂ္ဂိုလ်မှသဘောကျမကွာဘုရားဖြေထွက်လာဒီနိဗ္ဗာန်သဘောကျဘုရားဘယ်ပုဂ္ဂိုလ်မှသဘောကျနိုင်ပရိစ္ဆေသမုပ္ပါကိုဖြစ်တာတွေပြက်တာတွေပရိစ္ဆေသမုပ္ပါတွေပဲလို့သိထားတဲ့ပုဂ္ဂိုလ်မှဘာလဲနားလည်မှာပဲဆိုတော့အဲ့တော့မင်းပရိစ္ဆေသမုပ္ပါနားလည်တဲ့ပုဂ္ဂိုလ် မင်းရအောင်ဓမ္မနိဗ္ဗာန်သဘောကြမယ်ဆိုတော့ဒိဋ္ဌိဖြုတ်အောင်ဓမ္မနိဗ္ဗာန်သဘောကြမယ်ပြောတယ်ဒိဋ္ဌိမဖြုတ်ရင်နိဗ္ဗာန်သဘောမကြနိုင်ဘူးလို့တရားအောင်သေချာဟောပြီပရိစ္ဆာဘုရားနားလည်အောင်လုံးဝပညာရှင်များရှိကပေဒကာလာဒီဥစ္စာကြိုးစားဓမ္မမင်းတွေကလို့ဆိုလို့ချင်းဥပါဒံချုပ်တဲ့ပုဂ္ဂိုလ်ကြီးသွားရလို့သဘောကြမယ် ဥပါဒံချုပ်တော့နိဗ္ဗာန်မရောက်ဘူးလားအဲ့ဒီနိဗ္ဗာန်သူကသဘောကျသေးရဲ့လားဘုံနာမကြတော့မင်းပြိဿသမုပ္ပါနားလဲတယ်ဆရာကိုကပ်ပါအောင်အဲ့ဒါမှမင်းဒိဋ္ဌိပြုံးမယ်ဒိဋ္ဌိပြုံးမှနိဗ္ဗာန်သဘောကျမယ်ဘယ်သေချာဖြေတယ်ဆိုတော့ကျေနပ်ပါနောက်တော့ဒိဋ္ဌိဖြုံးပြီးကလာနိဗ္ဗာန်သဘောကျဖို့မျက်ဖြင်တော့သူအကျေဟောလိုက်မယ်နော်ကဲယနေ့ဒီရင်တော့ကြတယ်